လူတို့ဟောတာဘောဓတိကတိ1382ခုနှစ်ဘုရုကင်္မန္တနွေလာယံတိတကူလာဇံ12ရက်နေ့ဒီနေ့ရှင်မောသာသနာရေးတာတို့တင်းရံတွင်ရှိတာသာလနာရောက်ပြီးတော့မာသတိပ္ပဝိပဿနာတရား အထောက်ကြတဲ့ကုသိုလ်ထုကိုလာရောက်ချီးကျူးကြတဲ့ဓမ္မမာမကတရားဒုနာကြတဲ့ယောဂီဘုရောရှင်များဘုန်းကြီးဓမ္မဒါနတရားကိုပြည့်မှာတန်ယုတ်ကကြီးရဲ့တဏ္ဍရဏဝေကတန်ယုတ်ပါဠိတော်မှာသာရဲဒါရုခံတော်ပမသုတ်တံတရားတော်ပါတရားရယ် တတုံးနဲ့ဥပမာပေးတာမို့တတုံးပမာဒေသနာဆိုရင်လည်းရပါတတုံးပမာဒေသနာတတုံးရဲ့ဥပမာပေးတာမိမိတို့ရဲ့ခန္ဓာကိုယ်ကြီးကိုမြတ်စွာဘုရားတတုံးရဲ့ဥပမာပေးပြီးဟောတာပါဠိဥပမာပေးဟောတာလေတတုံးရဲ့ဥပမာပေးပြီးဟောတာဘုရားရှင်ကိုရမေကြီးကောတာမီတို့ရဲ့အကြီးအနည်းပေါ့အဲဒီမှာဘုရားရဲ့ကံပေးပါ အယိကဝါဒကောင်းတဲ့သခင်ကြီးအောင်မထိုင်ပြီးတော့ယဟန်တော်900တဝက်လေးရနေရမှာပဲစီခြံရပြီးတော့အဲဒီမှာကုဏလေးထဲမှာမျောပါနေတဲ့တိတုံကြီးကိုပြပြီးတော့ဒီတိတုံကြီးဟာဒီဘက်ကလည်းမကခုဘက်ကလည်းမကရေထဲမှာလည်းမညှို့တောင်ပေါ်မှာလည်းမတင် လူလည်းမထဲနတ်လည်းမထဲဝဲလည်းမစုပ်အတွင်းကလည်းမပုတ်ဆွေးဘူးဆိုရင်ဒီပေတုံးကြီးဟာဒီအင်းရမိကနေရောပြီးတော့သမုဒ္ဒရာလေးကိုသူဟာရောက်ရှိသွားမှာပဲ။ဒါကြောင့်သမုဒ္ဒရာလေးရောက်သွားတာလေဆိုရင်ကင်းကမြည်ဟာသမုဒ္ဒရာကိုဥတည်နေလို့ကင်းကမြည်ဟာဘယ်ကိုဥတည်နေတာလဲ။ သမုဒ္ဒရာရဲ့ဥတည်နေတဲ့အတွက်ဒုက္ခမြစ်ထဲမျောပါနေတဲ့စိတ်တုံးကြီးဟာနောက်ဆုံးဝေကိုရောက်ပါမယ်။သမုဒ္ဒရာရဲ့ရောက်ပါမယ်။ဒီအပြစ်ရှိချက်ကလွတ်သွားရင်ပေါ့။ကံတော့မကပ်ဘူးဘယ်ကံဒီကံမကပ်ဘူး။ကံနေရင်တော့လည်းဒီစိတ်တုံးကြီးသမုဒ္ဒရာရောက်ပါလား။ရှင်းတယ်မှာမြုပ်နေရင်ရောက်ပါလား။ကဲဒီလိုမဟုတ်တောင်းပေါ်မှာတင်းနေရင်ရောက်ပါလား။ လူကဆေးယူထားလိုက်တယ်ဆိုရင်ရောက်ပါမလားနတ်နဲ့နတ်ဘလူတွေကဆေးယူထားတယ်ဆိုရင်ရောက်ပါမလားဝဲလာပြီးစုပ်ယူထားလိုက်တယ်ဆိုရင်ရောက်နိုင်ပါဦးမလားဒီပြတုံးကြီးဟာအင်းကနေပုတ်ဆွေးပြီးတော့ဆွေးပြီးသွားမယ်ဆိုရင်ရောအင်းကနေလည်းရောက်ပါအောင်မလားမရောက်တော့ဘူးအဲဒီအစ်စစ်ချက်ကကျွတ်တော်အောင်ကတော့ဒီအင်းကမြည်ကြီးကသမုဒ္ဒတာကြီးကိုဥတည်နေတဲ့အတွက်ကြောင့်ဒီပြတုံးကြီးသမုဒ္ဒတာကြီးရောက်မှာပဲ အဲ့ဒီဥပမာအတိုင်းပဲတဲ့ဆက်ဆောဗျာချက်သားတို့ဒီလိုခန္ဓာကိုယ်ကြီးမှလည်းဒီတိုင်းနေဒီဘက်ကလည်းမတင်ဟိုဘက်ကလည်းမတင်မကပ်ဘူးဝဲလည်းမဆုပ်ဘူးအဲဟိုဘက်ကလည်းမတင်ဘူးဒီဘက်ကလည်းမတင်ဘူးရေလည်းမှလည်းမမြုပ်ဘူးတောင်းပေါ်မှလည်းမတင်ဘူးလူလည်းမတင်ဘူးလက်လည်းမတင်ဘူးဝဲလည်းမဆုပ်ဘူးအတွင်းလည်းမပုတ်ဆွေးဘူးဆိုရင်တဲ့သင်တို့ နိဗ္ဗာန်ကိုရောက်နိုင်တယ်ဘယ်လိုရောက်နိုင်မှာလဲဘာကြောင့်နိဗ္ဗာန်ကိုရောက်မှာလဲဆိုရင်တဏ္ဍာဒိဋ္ဌိဆိုတဲ့မဲ့ကဘာမဲ့ကလဲအဲဒီမှာတဏ္ဍာဒိဋ္ဌိဆိုတဲ့မဲ့ကတရားနိဗ္ဗာန်ဒီကိုဥတည်နေလို့တဲ့ဘယ်လိုဥတည်နေတာလဲဒီနေ့ဘုန်းကြီးတို့ယောဂီများဘုန်းကြီးတို့အားထုတ်နေကြတယ်ဒီတတိပ္ပံမဲ့ကတရားနိဗ္ဗာန်ဒီဥတည်နေတာဘယ်လိုဥတည်နေတာလဲ မိမိတို့ကိုအားထုတ်နေတယ်ဆိုတာလည်းပဲနိဗ္ဗာန်ရဖို့အတွက်ဒီမဲ့ဒီတရားတွေပါလုပ်နေတာလေအားထုတ်နေတာဒီတိုင်းအားထုတ်သွားလို့သမာဓိသမာသင်္ကပ္ပစတယ်သမာဝါစာသမာသမာဓိသမာအာဇီဝသမာဝါယမသမာတတိသမာသမာဓိဆိုတဲ့ဒီမဲ့ဒီတရားလေကျင့်ပွားနေတာဖြစ်တဲ့အတွက်အမှန်တိအမှန်မြင်တဲ့ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းသိမြင်တဲ့သမာဓိရှိမဲ့ဖြစ်သွားပြီဆိုရင်ဒီမဲ့က ဘယ်ကိုဥတည်နေတာလဲမိဘကိုဥတည်နေတဲ့အတွက်ကြောင့်လေဒီအပြည့်ရှိချက်ကလွတ်သွားမယ်ဆိုရင်တဲ့ဒီလိုမိဘကိုရောက်ကြမှာလေဘယ်ကိုရောက်ကြမှာလဲမိဘကိုအာလို့ရောက်ရှိသွားကြတာအမှန်လေဆက်ဆောင်ရခြင်းကိုတော့မြင်ကြည့်ကြတယ်ဒါမျိုးလို့ဉာဏ်တော်များကိုဟောကြားဒီလိုဉာဏ်တော်များကိုဟောကြားနေတဲ့အချိန်မှာဒီမြတ်စွာဘုရားဖြစ် နောက်ဘုန်းကြီးတို့ဟိုတောဟုတ်ကြီးရဲ့ကြားထဲမှာနွားရဲ့ကြောင်းနေတယ်နွားကြောင်းသားလေးနန္ဒဘယ်သူရှိလဲဒီနွားကြောင်းသားလေးနန္ဒကလည်းပဲဒီမှာမြတ်စွာဘုရားသံဃာတော်တွေကိုဒီတစ်တုံးကြီးကြပြီးခေါ်နေတာကိုသူစိတ်ဝင်စားလာလို့ဒီသူကလည်းနောက်ကနားနေတာနောက်ကနားနေတာခဏလေးပြချာစုပါရည်ကြီးနားနေတာ ပုဒ်မှာဒီလိုနာနေတဲ့အချိန်မှာဒီယဟန်တို့တွေကိုရှင်းပြပြီးလက်တော်ဘုရားဟောတော့ဒီထဲမှာယဟန်ငယ်လေးတစ်ပါးကနားမလည်ဘူးနားမလည်ဒီတိုင်းနေမှာလားမေးရမှာလားဒီနေ့ခေါင်းကြီးတို့ရှင်လုံးဓမ္မမိသားစုများကိုတရားအားထုတ်ကြတာတင်းညာနှစ်ရက်ပြီးခဲ့ပြီဟုတ်တယ်မလားအကျိုးရဲ့အကျနှစ်ရက်ပြီးခဲ့ဒီနေ့ဟာတင်းညာအကျနဲ့၃ရက်မြောက် ဒီနေ့၃ရက်မြောက်ရှိရောက်နေတဲ့အချိန်မှာတော့မိမိဟာအထုပ်ကိုအထုပ်နေနေသဘောပေါက်နားလည်မှုမရှိသေးဘူးဆိုရင်ဒီတိုင်းဆက်ပြီးတော့နေသွားမှာလားမေးရမှာလားမေးလေပါဆရာတော်ရှိနေတဲ့အချိန်လေးကိုလာပြီးမေးလေပါတပည့်တော်ဒီလိုအထုပ်လို့ရမှာမလားမှားပါတပည့်တော်အထုပ်ကြီးနေတာဒီလိုလုပ်နေပါလေဒီဟာနိမန္တနာနိမန္တနာဖြစ်ပါကိုတော်ရတဲ့ဉာဏ်ကြောင့်မှားနေရင်သင်္ကန်းဝင်ရရှိမယ် လမ်းကြောင်းမှန်မှတို့ရာခရီးကိုမလုပ်မလဲရှားနိုင်တယ်အဲကြောင့်ဒီရအခုဒီမှာယဟန်လေးကသူမသိတဲ့အတွက်ကြောင့်အရှင်တရားတဘာဝအားဖြင့်ဒီပြတော်ကြီးကြီးကထက်ကနေပြီးတော့ရေထဲမျိုးပါသွားရင်နောက်ဆုံးအောက်ကိုကိုရှင်းပြီးသမုဒ္ဒရာကြီးရောက်တယ်ဆိုတာတပည့်တော်သိနိုင်ပါလေဗျာဒါကနဲ့တပည့်တော်တို့အရှင်ဗျာဒီဘက်ကလည်းမကဟိုဘက်ကလည်းမကရေလည်းမမြုပ်တောင်လည်းမမြုပ် လူလည်းမဖြစ်နတ်လည်းမဖြစ်ဝဲလည်းမစုပ်မပေါ်မပြင်းဘူးဆိုရင်သင်တို့လည်းနိဗ္ဗာန်ရောက်မယ်ဆိုတော့ဒီလိုဆိုရင်ဒီဘက်ကဆိုတာဘာလဲယဟန်တော်လေးမမေ့ဘူးလားအဲ့ဒါကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းယဟန်တော်လေးမေးတာကိုသစ္စာတိကအာယရဏနအဓိဝတ္တနာဒီဘက်ကဆိုတာတခြားမဟုတ်ဘူးကွာတဲ့အတွင်းအာယရဏ6ပါးပါအာယရဏ6ပါးနော် ဒီမျက်စိနာနာလျှာကိုယ်စိတ်ဆိုတဲ့ဒီအာရဏ6ပါးဒီဘက်ကမ်းပဲကွာဒီလိုဆိုရင်ရှင်ဗျာအဲ့လိုဒီဘက်ကမ်းတင့်တယ်ဆိုတာပါဒီဒီမျက်စိပုံမှာမိမိကဓမ္မပဲဓမ္မဟာပဲဓမ္မဥစ္စာပဲအနေအားဖြင့်ငါငါဥစ္စာနိတ္တမမနေတော့မှတ်တယ်နာနေတော့အတ္တတိဆိုပြီးတော့ အဲ့ဒီကိုဆွဲလန်းနေရဆိုရင်ငါအနေနဲ့အရှင်မပြီးဆွဲလန်းနေအဲ့ဒီမှာငါဥစ္စာအများဖြင့်တာယာသိက္ခာပြီးဆွဲလန်းနေနေအဲ့ဒီတဏှာတွေမာနတွေဒိဋ္ဌိတွေဆွဲလန်းနေနေဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာဒီပဲတန်းပြင်တော့တာပဲဘယ်လိုပြင်တော့တာလဲမြတ်ကြီးရေရောညောနိုင်သေးရလားမညောနိုင်တော့ဘူးဒါကိုကိုကိုပဲသဘောကျမြတ်တဲ့ မျက်စိကိုနားလေးအတန်လေးကောင်းတာလေးကြားရတယ်ငါနားလေးကြည့်ဒီနားကြားမှုမကြားမှုနဲ့ဆက်ပြီးတော့လည်းလောဘဒေါသတွေမဝင်နိုင်ဘူးလားကောင်းတဲ့အတန်လေးကြားရင်လည်းလောဘမကောင်းတဲ့အတန်ကြားရင်လည်းဒေါသဒါတွေဝင်နေတာအဲ့လိုပေါ့မျက်စိနားနာတရားကိုသိကြတယ်ဒီအပြင်အာရဏ6ပါးဒီဒွါရ6ပါးအမြင့်ပြုပြီးတော့တဏှာမာနဒိဋ္ဌိဆိုတဲ့တရားတွေ ကန့်ညိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီကံကတ်တော်တာပဲဘေကံကတ်တော်တာလေဒီဒီကံကတ်တော်တာပဲအဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်မဟုတ်ရင်ရင်ရောမမျောနိုင်တဲ့အတွက်နိဗ္ဗာန်ရောက်နိုင်ပါမလားဒီလိုဆိုရင်ပုပ္ပကံကတ်တယ်ဆိုတာတော့ပါပါနေလို့ပြောတော်ပြန်နေတယ်အဲ့ဒီမှာဘုရားရှင်ကိုရောမြတ်ကြီးကခန္ဓာဗာဟိရဏအာယရဏအဓိပ္ပာယ်အပြင်းအာယရဏ၆ပါး အဲဒီမှာအပြင်းအယရဏ6ပါးဒါအပြင်းအယရဏ6ပါးအခုပဲကမ်းနေအပြင်းအယရဏ6ပါးပဲကမ်းနေဟုတ်ပဲကမ်းနေအပြင်းအယရဏ6ပါးဆိုတာကရူပယုတ္တယုကံယုရတယုကုတ္တပယုသနာယုဆွဲအာယု6ပါးဒါ6ပါးနဲ့အဲ့ဒီမှာရူပါယုံပေါ်မှာသွားပြီးကံကြီးအနေနဲ့သဘောကျညှက်တဲ့အနေနဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဘယ်ကံကျင်တာလဲဘုရားကံကျင်တော့တာ တဏှာရဲ့အတန်အာယုန်လေးပေါ်မှာမိမိကတော့ဒီဖြစ်တဲ့သဘောကျတာယာနေလေဆိုရင်လည်းပဲကန်းတင်လာတယ်။ဥပကန်းတင်တော့တာကန်းတာရဲ့အနံလေးပေါ်မှာမိမိကတာယာတော့ဒီဖြစ်တဲ့ကမ်းမိနေလေဆိုရင်လည်းပဲကန်းတင်လာတယ်။ဥပကန်းတင်လာ။ဘုန်းကြီးတို့ကဒီမှာရူပယုံကောင်းကောင်းလေးပြကုထုရှင်ရဲ့တဘာဝပါပဲ။သဘောကျတာလေးကောင်းတာလေးမြင်တဲ့သဘောကျတယ်။အဆင်အာယုန်တာလေးမြင်တဲ့သဘောကျတယ်။ အသင်းအာယုကြီးမနာရနဲ့ညီရင်းသဘောကျဒီလိုပဲတဏှာရဲ့ကောင်းကောင်းလေးကြံနေတဲ့သဘောကျတဏှာရဲ့မကောင်းကောင်းလေးကြံတဲ့သဘောကျတလောဘဒေါသတွေဖြစ်နေတာအနုခေနဲ့ဒီတိုင်းကိုယ်နာမှာဆိုရင်အနုခေကမဟုတ်ကြရင်ဒီသဘောကျနေတာအဲဒီပုဂ္ဂိုလ်ကခန္ဓာကိုယ်ဝတ်တာနန်းတော်ခန္ဓာကိုယ်ကလည်းနန်းဝဇ္ဇာကြီးကလည်းနန်းသခင်ကြီးကလည်းနန်း အဲအဝေလေးကနာမည်ပဇာလိုက်တယ်လည်းပဇာကလည်းနန်းဆိုရင်ကျေသဘောကျမလားမကျဘူးမကျဘူးဒီအနည်းနဲ့စပ်ပြီးတော့ဟောလောဘဒေါသတွေဝင်နိုင်ဘူးလားဒီအဲ့ဒီအနည်းအာရုံနဲ့စပ်ပြီးဒီလောဘဒေါသတွေဝင်နေပြီဆိုရင်လည်းဒေကံကတ်တာနဲ့ဒီဒေကံကတ်နေတာပဲဟောဘုန်းကြီးကအရင်ကစားပြီးရခံမှလို့ဒီတိုင်းမိမိတက်တက်တာလေးတွေစားနေရသဘောကျတယ် ဒါပဲကံကံနေတာနော်ဘုပကံကံနေတာမိမိမနစ်တဲ့အာရကိုစံရတဲ့သဘောကျရလားဒီသဘောမကျဘူးဆိုတော့ပဲကံကံတာလေဒီအဲ့လိုပေါ့ရူပါယတရာကိုကံနာရောတရာကိုသုခဘာယောဆိုတဲ့ဒီအာယုန်လေးပေါ်မှာဒီမျက်စိနဲ့အချင်းဆုံးလိုက်တယ်နားနဲ့အတန်းဆုံးလိုက်တယ်ဝိရုဒ္ဓကနှာခေါင်းနဲ့အနံ့ဆုံးလိုက်တယ်လျှံနဲ့အရသာဆုံးလိုက်တယ်အဲ့လိုဆုံးတိုင်းဆုံးတိုင်း နှစ်သက်တာမှုတွေဖြစ်မယ်စိတ်ဆိုးစိတ်ပြတ်မှုတွေဖြစ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီဘက်ကံကိုယ်ဘက်ကံမကပ်ပေဘူးလားကဲဟိုဘက်ကံဒီဘက်ကံကပ်နေတာပဲအဲ့ဒါမျိုးကိုဘုန်းကြီးတို့ဒီမှာယဟန်တော်ကြီးကမင်းရဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပါရိမဒီရန်တီကောပိကုသံမေတ္တာပါရိရာနာယရဏနာပါဟိရဏအာယရဏနာအတိဝဇ္ဇနာဒိဋ္ဌိယံ ပါရိမာတိရံတိဣတံပါရိမာတိရံဟုတော်၏ဤယံဤသည်သန္တာ၆ပါးကိုသောပါဠိရဏံအာယရဏံအကျင်အာယရဏ၆ပါးတို့၏အဘိဝဒနာမည်ပါပေ။ဥပဒံဆိုတာတခြားမဟုတ်ဘူးကွာတဲ့။အကျင်အာယရဏ၆ပါးအာယု၆ပါးပဲတဲ့။အဲ့ဒါလေးကိုဘုန်းကြီးတို့တနေ့ကဘုန်းကြီးကဆောင်းပုံလေးတွေနဲ့ရှာခဲ့ပြီးဒီအဲ့ဒီဆောင်းပုံလေးတွေကိုဒီနေ့ပြန်ပြီးတော့စရကြအောင်ဆိုနော်။ အာရဏံကျင်းလျှောက်ချံဤမလပကံမြေ၆ဒွါရမကိလေသာဖြစ်နာဤကံကတော်မီအာရဏံကျင်းလျှောက်ချံ ဟူမသကံဤ၆အာယုံမှာကိလေသာဖြစ်လာဟူကံကတ်တော်သည်ဒီတော့ဘုန်းကြီးတို့တရားအားထုတ်နေတဲ့ခုတတိယမိခင်တရားတွေပွားနေတဲ့ပုဂ္ဂိုလ်များဒီအာယုံနဲ့ကြွားတာစုံတိုင်းမရှိမှနိုင်လို့သာအဲ့ဒီအာယုံဒီပေါ်မှာမိမိကသွားပြီး ဒေါသနဲ့ဒေါသဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီပဒရံဘူပကံမကဘူးလားဒီတော့မေတ္တိရင်ရောမျောနိုင်ပါဦးမလားမမျောနိုင်ရင်နိဗ္ဗာန်ရောက်နိုင်ပါဦးမလားခတိတော့ဘုန်းကြီးတို့ယောဂီများကမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းသိသိတိုင်းသိသိစဉ်းစားချမ်းသာကြရှုမှတ်ပြီးတော့မနေရဘူးလား အဲ့လိုရှိမှနေလို့ရှိရင်ဒီအာယုန်ဒီပေါ်မှာမိမိနှစ်သက်မှုလည်းတော့မဖြစ်စိတ်ဆိုးစိတ်ကြက်မှုဒေါသလည်းမဖြစ်ဘူးဆိုရင်ဟိုကန်းဒီကန်းကပ်ပါအောင်မလားမကတ်တော့တဲ့ဆိုမြုပ်ရင်ရေရောမျောနေဆိုရင်အဲ့ဒီပုဂ္ဂိုလ်ကနောက်ဆုံးပြေကိုရောက်မှာလေနိဗ္ဗာန်ကိုရောက်ပြီနောက်တစ်ခါအဲ့ဒီမှာယဟန်တော်လေးကမြင်းပြန်ခေါ်လူပေါ်ဗန္တိမေစီသံသာရောဗန္တိဘုဒ္ဓံတေဝံတော်နှင့်တောက်ပါတော်မူသောမြတ်စွာဘုရားရစ်စေကြီး န္တာရောနိမ့်မြုပ်ခြင်းဒီကောနုကောဘေဘာနိယစွာဘုရားရှင်ရဲ့မှာမြုပ်တယ်ဆိုတာဘာကိုခေါ်ပါသလဲဒီကမှာဘုရားရှင်ကိုရောမြတ်ကြီးကမြစ်ဒီသန္တာရောဒီကောဘိက္ခုနန္ဒီရာဂတိတံအဓိဝဇနံနဲ့ဘေကုယဟံမြစ်ဒီသန္တာရောဒီကောဣတံမြစ်စီသံသာတော်ဟူသောဤဒေနာဤတရားစီကနာတော်သည်မြစ်စီသံသာတော်ဟူသောဤအမည်သည် နန္ဒီရာသတ္တမြစ်တဲ့တတ်မြခြင်းမြစ်တဲ့ခြင်းတတ်မြခြင်းနှင့်တဝဖြစ်သောနန္ဒီရာကတရားဤအတိဝဇနံအမိပါပေ။ရေလေရုပ်တွေဆိုတာတဲ့နန္ဒီရာကပဲ။ရေလေရုပ်တွေဆိုတာပါလေ။နန္ဒီရာကနန္ဒီမြစ်တဲ့ခြင်းခါကတတ်မြခြင်း ဖြစ်တဲ့တဏ္ဍာမှုဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရေလေမြုပ်တော့တာဘယ်လိုမြုပ်တာလဲအခင်းအာရုံလေးတစ်ခုပေါ်မှာကိုမြင့်တဲ့နေပြီအဲ့ဒီပေါ်မှာတက်တဲ့နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရေလေမြုပ်ပြီအတန်အာရုံလေးတစ်ခုပေါ်မှာကိုမြင့်တဲ့တက်တဲ့နေပြီဒီပုဂ္ဂိုလ်လက်ကြီးရေလေရောရောနိုင်တာအောင်မလားတရားရှိမှနိုင်တော့ဒီအသိအာယုံပေါ်မှာပဲစိတ်ကအာယုံရောက်နေတယ်ဒီအတန်အာယုံပေါ်မှာပဲစိတ်ကအာယုံရောက်နေတယ် အဲ့ဒီပုဂ္ဂိုလ်မျက်စိရဲ့ရုပ်ကိုမမြင်နိုင်တော့ဘုရားကတရားထုတ်တဲ့ပုဂ္ဂိုလ်ဆိုတာမျက်စိကိုမမြင်တယ်လို့စက်ကုန်လေးချမ်းရလေးတောင်ကနာမကြားတယ်လို့အခုပြောတာကမှအာယုစိုက်ရမလားမစိုက်ရဘူးအာယုမစိုက်မိလို့ရှိရင်ဒီကပြောနေတဲ့အပန်းလေးကိုကိုပြားပြားကြားပါမလားအာယုစိုက်လိုက်ပြီဆိုမှသူ့အတန်ကိုကိုကိုပြားပြားကြားအာယုမစိုက်ခင်းတဲ့နေ ကိုယ့်ရဲ့အရှုခံဖြစ်တဲ့မိမိဘောင်းဟာရဲ့ပင်အာယုံလေးကိုပဲဖြစ်စေဝင်နေထွက်နေကိုပဲဖြစ်စေမိမိရဲ့ဒီမှာထိုင်နေရှိတဲ့အာယုံလေးကိုပဲဖြစ်စေကိုဒီပေါ်မှာအာယုံလေးစိုက်ပြီးရှုနေရင်ဒီကအတန်းဆိုတာတော့ကြားသလိုရှိတယ်ဒါပေမဲ့ဒါလူသားမင်းဒါကနှစ်တန်နဲ့ဒါခွေးတန်နဲ့ဆိုတာကွဲကွဲပြားပြားမသိတော့အဲ့ဒီအတန်းအာယုံပေါ်မှာနှစ်တန်မှုစိတ်ကူးစိတ်ပြည့်မှုဆိုတာဖြစ်နိုင်ပါမလားမဖြစ်နိုင်တော့ဘူး ဒါကြောင့်ဒီအတန်အာယုလေးတစ်ခုကိုအသိအာယုလေးပုံမှာပဲဖြစ်စေမိမိကအာယုရောက်သွားပြီဆိုရင်အဲ့ဒီဉာဏ်ကလေးမှာယောဂီပုဂ္ဂိုလ်ရှိနိုင်ဖို့လိုတယ်။အတန်အာယုလေးပုံမှာကြားလာပြီဆိုရင်ကြားသက်ကလေးပုံမှာရှိနိုင်ဖို့လိုတယ်။ရှုနိုင်လို့ဒီရှုမှတ်မှုအားကောင်းသွားပြီဆိုရင်ဘုရားအသိအာယုလေးဟာလည်းသူ့ဟာသူပေါ်သူ့ဟာသူကြောင်းဒီကမြင်သိစိတ်လေးကလည်းသူ့ဟာသူသိသူ့ဟာသူကြောင်းမှတ်သိစိတ်လေးကလည်းသူ့ဟာသူမှတ်သူ့ဟာသူကြောင်း မြဲတာတွေ့မလားမမြဲတာတွေ့မလားကဲမမြဲတာတွေ့ပြီဆိုရင်အဲ့ဒီအဆင်းနဲ့တတ်ပြီးမြင်နေရနှစ်တက်မှုရဖြစ်ပါဦးမလားကဲစက်ဆန်းမှုရောဖြစ်ပါဦးမလားဘုရားကိုဖြစ်တော့အဆင်းအားကိုဘုရားကဘလောက်ဆင်းနာနာဘလောက်ဆင်းချောချောဘာမှမြတ်တဲ့တဆုံးမှုရှိတော့တကယ်လို့အဆင်းအာရုံကြီးကဘယ်လိုမှဖြစ်လို့ရှိလို့မကောင်းတဲ့အာရုံကြီးဖြစ်နေတယ်စိတ်ဆိုးစိတ်ပြတ်မှုဆိုတာ ဒီရှုမှတ်နေတဲ့ပုဂ္ဂိုလ်နည်းနည်းလေးလေးမှတ်နေတဲ့ပုဂ္ဂိုလ်တနည်းအားဖြင့်ပြောရရင်တကယ်သူ့ရဲ့သဘာဝအမှန်တိုင်းဖြစ်ပြီးပြည့်နေတဲ့မမြဲတဲ့သဘောကိုမြင်နေတဲ့ပုဂ္ဂိုလ်ဟာဒီစိတ်အရင်းဆက်ပြီးစိတ်ဆိုးစိတ်ရဲ့ဒေါသထွက်မှုဆိုတာရောဖြစ်နိုင်ပါမလားဘယ်မဖြစ်နိုင်တော့ဘူးအဲ့လိုမဖြစ်နိုင်တော့ဘူးဆိုရင်ဘုန်းကြီးတို့ဒီလေရုပ်ပါဦးမလားမမြင်တော့ဘူးဒီလေမမြင်တော့ဘူးဆိုရင်ဒီတမ္မာ မသိရင်ရုံမျောသွားပြီဆိုရင်ဒီပုဂ္ဂိုလ်ကနောက်ဆုံးနိဗ္ဗာန်ကြီးအောင်မရောက်နိုင်ဘူးလား။ဒီတကယ်လို့မြင်ရတဲ့အဆင်းအာရုံလေးပေါ်မှာကိုယ်ကမရှိမှနိုင်လို့ဖြစ်ပေါ်မှုဖြစ်သွားပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်တက်ဆွဲမှုဖြစ်သွားပြီဆိုရင်ကတော့မသိရင်ရုံမျောပါဦးမလား။မမျောနိုင်တော့နိဗ္ဗာန်ကိုတော့ရောက်နိုင်ပါဦးမလား။အခုဆင်းအာရုံကောင်းကောင်းလေးမြင်ပြီးသဘောကျညှက်သက်သွားတာ။ အတန်အားလုံးကောင်းကောင်းလေးကြားပြီးတော့ဒီအတန်ရှင်ပေါ်မှာညက်တဲ့တော်လာတယ်အနတ်အာယုန်လေးတွေနင်းရှူပြီးတော့ခါလေဒီအနတ်အာယုန်လေးနဲ့တတ်တဲ့ပုဂ္ဂိုလ်ပေါ်မှာညက်တဲ့သဘောကျသွားတာဒီအနတ်အာယုန်လေးသဘောကျသွားတာဒီတချို့ကဘာရင်မဟုတ်ဘူးဒီအနတ်အာယုန်ဆိုတာကဒီအနတ်ကိုယ်နဲ့လို့ဘာနဲ့ညာနဲ့ဒါနဲ့လည်းတူတဲ့သဘောကျမှုကြီးဖြစ်သွားတာနောက်ပြီးတော့ဒီလိုပဲအနတ်အာယုန်လေးတရားလာပြီးရှုပ်ထုတ်မှုတွေကရှိတယ်ကောင်းမရေးကြပါလား ဒီနေ့ကပါလို့ချက်ခေါင်းလိုက်တာခေါင်းလိုက်တာအဲ့ဒီနေ့ကဒီနေ့ကနေမကောင်းပါဘူးပေါ့ဒါကကောင်းတာလည်းလိုက်ရင်သဘောကျတာပဲမကောင်းတာစားရင်သဘောကျရလားသဘောမကျဘူးဒီဒီမှာအဲ့ဒီလိုသိတာယုံကောင်းတော့အနတ္တအာယုံကောင်းတော့အနတ်အာယုံကောင်းတော့ဘိယတာအာယုံကောင်းတော့အတွေ့အထိအာယုံကောင်းတော့သိသိစဉ်းစားအာယုံကောင်းတော့ဆက်ပြီးတော့ ဒီမှာအဲ့ဒီပုဂ္ဂိုလ်ကမျက်တက်မှုတွေဖြစ်နေပြီးတက်ဆဲမှုတွေဖြစ်နေပြီးဆိုရင်လောကီရေရောအမျောနိုင်တဲ့အတွက်လိမ့်တာရနိုင်ပါမလားဒါနဲ့စပြီးတော့ဘုန်းကြီးတို့ဒီကိုကျောင်းကဇာနာလေးတစ်ခုကိုဘုန်းကြီးတို့ပြောပြမယ်ဒီကိုကျောင်းမှာဘုရားရှင်ပြိဋိဘံစံပြီးတဲ့နောက်ဒီကိုကျောင်းမှာသာမန်တော်အင်တာကိုထုံးကားခဲ့စီပင်ပြန်ပွားခဲ့ ဘုန်းကြီးတို့ကလည်းဆင်းရဲကြော်ကြော်လောက်ကဘုန်းကြီးတို့ဒီကိုကျုံနေရောက်ခဲ့တာသာသနာတော်ဒီအချိန်လုံးမှာဆံခါခဲ့တယ်ဆိုတာကိုဘုန်းကြီးတို့အမြင်ကိုသာသနာအဆောက်အဦတွေဘုရားစီတီပထိုးတွေကျောင်းဟောင်းကံဟောင်းတွေစိုင်းကိုဟောင်းတွေမြင်ရတာလေအော်ဒီချိန်ကဒီနေရာမှာငါတို့ဗုဒ္ဓသာသနာတော်ကြီးတကယ်ထွန်းလာတဲ့နေရာပါလားဒီနေရာမှာတကယ်သံဃာရဏတော်ပြည့်တဲ့အခါတင်သွားတဲ့နေရာပဲဆိုတော့ဘုန်းကြီးတို့တွေ့ရပါတယ် အဲ့တော့သာသနာတော်ကြီးထွန်းကားနေတဲ့အချိန်ကကာလတို့မှာအဲ့ဒီတီဟိုကျွန်းကဆွမ်းစားကြောင်းနေမှာဆွမ်းစားကြောင်းနေဆိုတာဘုန်းကြီးတို့ဒီမှာဘုန်းကြီးကျောင်းမှာဆွမ်းစားကြောင်းရှိတာမဟုတ်ဘူးလမ်းမှာလည်းဆွမ်းစားကြောင်းရှိတယ်ရွာထဲမှာလည်းဆွမ်းစားကြောင်းရှိတယ်အဲ့ဒီအချိန်ကသာသနာတော်ရှင်များတွေကခရင်များဝါပြီးတောမှာနေကြတယ်ဘယ်မှာနေကြလဲတချို့ကရွာကြောင်းရှိတယ်မြို့ကြောင်းရှိတယ်တချို့ကတောကြောင်း တောကျောင်းတောင်ကျောင်းမှာနေကြတဲ့သံဃာတော်တွေဆိုတော့အဝေးကြီးကလည်းတောင်ပေါ်ကနေဆင်းလာတယ်တောတွေကလည်းကဆုံးခံရတာဝေးတော့ဆုံးခံပြီးပြန်လို့ကြောင်းရောက်မှကိုပေးရမယ်ဆိုရင်ဝန်တိတ်သွားဆုံးခံရတာနီးလို့လားဝေးလို့လားဝေးလို့အရှိလို့တခါတော့ကြောင်းရောက်သွားရင်ဝန်တိတ်သွားအဲ့ဒီတော့တန်ခါတော်များဒီပတ္တကဝမ်းကြီးတောက်လောင်တဲ့အချိန်ဆာလောင်တဲ့အချိန်ကိုပုံပေးနိုင်အောင်ကြွားထဲမှာလည်းဆောင်းတော်ကြောင်းကိုဆောက်တော်ကြောင်း ရောအပြင်လမ်းတွေမှာလည်းဆောင်းရောက်ပြီးဆောင်းလုပ်တာအဲ့ဒီမှာသံဃာတော်များပြည့်နေတဲ့နေရာမှာပဲကိုမင်းကြီးဖုံးပြတော့မယ်ဆိုရင်အဲ့ဒီဆောင်းသားကြောင့်လေးကိုတဲပြီးတော့အဲ့ဒီမှာကိုယ့်ရဲ့တကယ်ဖွင့်ပြီးတော့ဖုံးပြတယ်အဲ့လိုဆောင်းဖုံးပြတဲ့အခါမှာရှုမှတ်ဖို့တတိမလွတ်ကြဘူးလေဘာမလွတ်ရလဲရှုမှတ်ဖို့တတိမလွတ်ဘူးလေရှုမှတ်ဖို့တတိမလွတ်ပဲဖုံးပြကြတဲ့အတွက်ကြောင့်ဒီသွန်းသားကြောင့်ဒီနေရာလေးမှာတော့တရားမရသေးဘူးလို့လက်နဲ့ထောက်ပြကြရနေရာရှိဘူးလေ နေရာတိုင်းနေရာတိုင်းတရားရသွားတဲ့နေရာကြီးတွေစောသားရင်ဘာဖြစ်တာလဲတရားမှတ်တာမှတ်ရင်လည်းသာဥပ္ပိုလ်ရေရောကြီးများသိလို့သာအဲ့လိုသာအခုကြတော့ခါတဲ့ဒုံယုံနဲ့သင်္သာတင်တာတခါတခါခါရဥမပပတ်တဲ့ဟာတော့မကုန်ဘူးချိုးရုံနဲ့တခါဟိုရှင်းကသူသူနဲ့သူ့လူထသွားတော့သူကခါရချဒီကပပတ်တဲ့ဟာကမကုန်ဘူး ဟိုတရားထားတာလည်းဒီကရကလောလောဘနဲ့ထားလိုက်တယ်။အဲ့လိုပုဂ္ဂိုလ်မျိုးပါ။တတိယတိရန်တော်ဒီကလောက်ကြီးညိုရကောင်းတယ်ကဆွမ်းသာကြောင်းလိုက်ဆွမ်းသာကြောင်းလိုက်ဒီနေရာမျိုးတော့ဖြင့်တရားမရသေးဘူးလို့လည်းထောက်ပြရနေရာမရှိတော့တရားတွေဘောတာဘာဒဂရကအနာဂယဟနာဖြစ်သွားတဲ့နေရာကြီးတွေဒီလိုသာသနာတော်ကြီးထုံကားမထုံကားသာသနာတော်ကြီးထုံကားပြီးတော့သိတဲ့ကြွပွားတယ်အဲ့ဒီမှာဒီရွာကြီးရော ယဟန်ယဟန်ဒီတစ်ပါးယဟန်ဖြစ်ပြီးသားပေါ့ယဟန်ဖြစ်ပြီးတဲ့အချိန်မှာမိမိရဲ့ဆရာဥပ္ပဒေဆရာမှာခွင့်ပန်းပြီးတော့တတိတော့စာသွားပြီးတော့တင်ရစီဆရာဆရာလည်းပဲဒီမိညာဖြစ်ပြီးတော့သွားပြီးတော့သာတင်ကြီးဘယ်လိုကောင်းပါလဲဆေရွာပဲမြို့ပါဗျာကောင်းပြီအဲ့ဒီလိုရောက်လို့ရှိရင်ဒီရွာဒီရွာကိုမြင်ဆုံးခံမသွားနဲ့တော့ဆရာဥပ္ပဒေကယဟန်တာမဖြစ်ရကြီး ယဟန္တာပုဂ္ဂိုလ်ကြီးဆိုတော့တကယ်သိကျူပြီးသိအဲ့ဒီရွာသွားလိုက်ဒုက္ခရောက်တော့မှာဆိုတာသိဒါကြောင့်အဲ့ဒီရွာကိုဆုံးခံမကြွတယ်နော်လို့ပါလိုက်တယ်ကျမဗျာဒီလိုမသွားပါအဲ့ဒါနဲ့အဲ့ဒီမှာသွားပြီးသာတင်ကိုကိုကြီးတို့ဒီချက်မှာမြို့ရွာရွာတွေကနေပြီးတော့မြို့တွေမှာလာပြီးသာတင်နေကြလို့ပေါ့ဒီနေ့ရန်ကုန်မြို့မှာတွေ့နေရတဲ့ဘုန်းတော်ကြီးတွေယဟန်တန်ဃာတော်တွေဟာမြို့သားတွေလားတော်သားတွေလားတော်သားတွေကြီးတယ် ညှို့လာပြီးတော့အဲ့ဒါအခုသာလာပြေနေကြတယ်အခုအဲ့ဒီရဟန်းတော်တွေကလည်းသူ့တော်ပါကြီးကနေပြီးတော့ခါလဲလူနန်းနေနေသာပိပုချာကောင်းတယ်ဆိုတဲ့အဲ့ဒီရွာကြီးကြီးအောင်တွန်းလာပြီးတော့အဲ့ဒီမှာအဲ့ဒီကြောင့်တော့ပြီးသာပြေနေတယ်သာပြေတဲ့အခါမှာဆရာမှန်လိုက်တဲ့အတိုင်းနဲ့အဲ့ဒီရွာကိုဆရာမှန်လိုက်တဲ့ရွာကိုဆုံးခံမကြောက်ဘူး။ဘုရားရှင်လည်းဆုံးခံမကြောက်ဘူး။ အဲ့လိုနဲ့ငါးနှစ်တိုင်တိုင်သူစာပေတွေသင်ကြားတယ်ဘယ်နှနှစ်စာပေသင်ကြားလဲငါးနှစ်တိုင်တိုင်စာပေသင်ကြားတော့ကျန်စာရီပေါင်းရောက်ပြီးစာရီတက်ပြီးအဲ့ဒါနဲ့ဒီမိတွေပဲဆရာဦးပြည့်စေထံမှာပြန်မယ်ဆိုပြီးတော့ဒီကစာကြဆရာတော်များအဲ့ဒီဆရာတော်များကိုဖွင့်ပြပြီးတော့ရှိခိုးမှုချက်ပြီးတော့မနဲ့ပါဆိုရင်ပြီးတော့ဇတိရရောက်ပြန်လို့ပြုတော်မူကြပါဗျာတပြီးတော့ ဥပ္ပဒေဆရာမလည်းတက်တော့ရောတော့ကြီးပြီဖြစ်တဲ့အတွက်ဆရာဆရာကိုတပည့်တော်ပြုစုရမှာဖြစ်တဲ့အတွက်တပည့်တော်ပြန်နေပြီပါဆိုပြီးတော့အလုံးခွင့်ပန်းပြီးတော့ပြန်ပြန်တဲ့အခါမှာဘုန်းကြီးကကလျာဏီဆိုတဲ့အဲ့ဒီမှာဒီဒီတော်ကြီးကိုလည်းတော့လက်သွားပြီးတော့ဖူးခဲ့တယ်ဒီနေရာကိုလည်းရောက်အောင်သွားခဲ့တယ်ဘုန်းကြီးကကလျာဏီဆိုတဲ့စိတ်ကမ်းရှိတဲ့အဲ့ဒီမှာဒီဒီတော်ကြီးရှိတယ်ဒါဒီကိုကြောက်တာကိုလည်းပဲစေတော်ကြီးရတယ် တကယ်ကိုရှိရှိပဲဘုန်းကြီးတို့ရှင်ဘုန်းကြီးတို့ညီပါရှိပါအဲ့ဒီမှာသာသာခုပြီးတော့မှသွားမယ်ဆိုပြီးရွေးတာရွေးထားပြီးတော့စိတ်ထဲမှာပါပေါ်လာနေဆိုတော့ဆရာဘုန်းကြီးဟာဆရာဘုရားဒီရောကိုဘာလို့ဆုံးခံမတော်နဲ့လို့ပြောပါလဲလူငယ်ကြီးစမ်းသက်ခြင်းနဲ့သိချင်တာဘာကြောင့်များဆုံးခံမတော်နဲ့လို့ပြောပါလဲငါလည်း ဆရာဘုရားမှာလိုက်တဲ့အချိန်ကစတင်တာဘယ်နှစ်နှစ်လဲငါးနှစ်တိုင်းလည်းစတင်နေတာငါးနှစ်တစ်ချိန်မှအဲ့ဒီတော့ကိုဆုံးခံမချွတ်ဘူးဆရာဆုံးမစကားတိုင်းလိုက်တာကဲငါဒီနေ့ပြန်လဲပြန်တော့ပါပဲဒီကဒီနေ့ဆုံးခံတယ်အဲ့ဒီတော့ကိုဆုံးခံပြီးတော့မှပဲလားပြန်နေဆိုပြီးတော့ဆုံးခံတာဆုံးခံတော့ဒီခါကျတော့ဘုန်းကြီးတို့ဒီမှာအဆုံးအမရရတာလေဆရာသမားရဲ့အဆုံးအမရရတာပြီဆိုတော့ရောင်းရတဲ့သွားတဲ့ဆရာမမျက်စိ တောင်းတောင်းတောင်းတော့ကြည့်သွားတာနော်မျက်တော်ချသွားတာနော်မျက်တော်ချသွားတာခင်ဗျားရှင်မင်းကိုယောဂီများလို့ပေါ့ရှင်မင်းကိုသံဃာတော်များလို့ပေါ့ဟင်သဘောရကြရှင်မင်းကိုသံဃာတော်များဆိုတော့သဘောရကြငါတို့သံဃာတော်တွေရတယ်မျိုးလုံးကိုကြီးကန်းမျိုးလုံးနဲ့တာပြီးမှတယ်အဲဒါရှင်မင်းတို့တန်ဃာတော်များမျက်တော်ကြီးချပြီးတော့ရှုမှတ်မှုတွေနဲ့တွားနေတဲ့တန်ဃာတော်များအပြင်မကြည့်ပါဘူး။အဲဒီလိုမျက်တော်ကြီးချပြီးတော့ဒီရဟန်းတော်တွေလည်းတွားတယ် အဲ့ဒီသွားတဲ့အခါမှာအင်းတိရောက်တဲ့အခါကဏ္ဍကြတော့ဆွမ်းရဆွမ်းရတဲ့အခါမှာအဲ့ဒီအိမ်မောကနေပြီးတော့ကလေးမလေးတရားအခုဒီရန်တော်လေးရဲ့အသက်တူလေးပါပေါ်ကျန်ကျန်တော်လေးကအသက်25နှစ်ပေါ်20မှာရဟန်းဖြစ်ဒီမှာသာတဲ့လ9နှစ်ဆိုတော့25နှစ်ဒီမိန်းကလေးကလည်းအဲ့ဒီမှာ20ကျော်ကျော်20အတွင်းလေးပေါ့အဲ့ဒီရွယ်လေး စိတ်မှာတဏှာကိုလာတဲ့အတွက်ကြောင့်ဆုံးလောင်းမှုရတယ်ဆွမ်းဆွမ်းရင်းတွေယူလာပြီးတော့စိတ်မှာဆွမ်းလောင်းဆွမ်းလောင်းပြီးတော့ဒါနဲ့ဆွမ်းရင်းကိုဒီယူဆွမ်းပါဆွမ်းရင်းမှာလောင်းတော့အဲဒီမှာဆွမ်းရင်းမှာလောင်းပြီးတော့ဒီကိုယ်တော်လေးကိုသိသိချာချာမျက်မှောက်နဲ့လမ်းပြီးကြည့်လိုက်တဲ့အခါမှာကိုယ်တော်လေးရဲ့ဒီလိုသိခါတော့ပါဖြစ်ပြီးတော့သူ့ရဲ့အနေအထားမျိုးလုံးရဲ့အနာရမခံစသည်ဖြင့်မျက်နှာရဲ့အနေအထားဒီကိရိယာတွေရှိပြီးတော့မျိုးလုံးအပွားတောင်ရတော့ဖြစ်သွားတယ် အဲ့ဒါနဲ့ဒီကိုယ်တော်လုံးကတော့သူကတော့ပါသိမလဲမျက်နှာလုံးချမ်းသာပြီးသွားတိုက်ပါကြီးဆုံးတော့လောင်းပြီဆိုတဲ့ကြက်သူပြန်သွားဒီကိုယ်တော်လေးကိုမျက်စိတစ်စုံဒီကလေးမှလေးတစ်ခါကြည့်ကြည့်တော့ဒီကိုယ်တော်လေးတနည်းအားနန်းကနေကိုယ်သွားပြီဆိုတဲ့ခါကျတော့သူပြန်လာပြီးအိမ်ကိုတက်တယ်အိမ်ကိုတက်လာပြီးတော့ဆွမ်းပကံဆွမ်းလုံးလို့ခေါ်ကလေးတွေပါလို့ဒီအကောင် ထားပြီးတဲ့အခါကျတော့အခါလဲအခန်းကြီးခတ်တုတ်ကိုပြန်လာပြီးတော့အခါလဲအထက်မှာပြတဲ့အဲ့ဒါကိုအမေလုပ်တဲ့ပုဂ္ဂိုလ်ကအကဲခံနေလိုက်တယ်။မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကသမီးကိုအကဲခံနေလိုက်တယ်။အဲ့ဒါကအကဲခံနေလိုက်တာလည်းတကယ်နဲ့မိခင်ကသမီးစီပြေးတယ်။အဲ့ဒါကသမီးစီခံနေရောက်တဲ့အခါကျသမီးကအဲ့ဒါကိုပေါက်ပြီးငိုးနေတယ်ရှုံရှုံ။အဲ့ဒါကိုရှုံရှုံနဲ့ငိုနေတဲ့အခါကျတော့မှအမေဖြစ်တဲ့ပုဂ္ဂိုလ်ကသမီးကိုဖြစ်တာလည်းပြောမှာသမီးကိုပြောတယ်။ ဒီလိုဒီအကောင်လုံးခွဲပြီးဘာဖြစ်တယ်ဘယ်လိုဖြစ်တယ်ပြောအဲ့ဒီကကြတော့မျိုးမျိုးချော့ပြီးတော့မြင်မှာအမြင်တမီးအမှုကိုမှမပြောရင်ခုပြောမလဲတမီးဖြစ်ချင်တာအမြင်ကပြည့်စုံအောင်လုပ်ပြီးတယ်လည်းပြောပြီးတယ်အဲ့ဒါတမီးဘာဖြစ်တယ်ဆိုတာပြောဘာဖြစ်ချင်တယ်ဆိုတာမိကိုပြောဆိုတော့မှအဲ့ဒီကြတော့မီးဆုံးတော့ကဆုံးခံတာလေကိုတော်လေးကမမြင်မတွေ့ရတဲ့တမီးအသက်တရားပါတော့မယ် ဇာတိကဟုတ်ပါလားနော်ဆရာတော်ကချက်နေတယ်မရှင်နဲ့နော်ဇာတိကဟုတ်ပါလားဒီတိုင်းပါအဲ့ဒါလည်းဘလို့မှမရနိုင်တော့ဘူးဆိုတော့မှအဲ့မှာအမေဖြစ်တဲ့ပုဂ္ဂိုလ်ကတမီးရဲ့ဒီကြီးကုန်တယ်တမီးရဲ့ပြောတဲ့ချော့တယ်ဘလို့မှမရတော့သူစိတ်ထဲမှာဒီကိုယ်တော်လေးမှမမြင်ရတွေ့ရတယ်တမီးတတရားပါလိမ့်မယ်လေအဲ့လိုပြောလာတဲ့အခါကျတော့တမီးလေးပြစ်ထားပြီးတော့ ဖအေးကြီးကိုလက်ကုပ်ပြီးတော့ဖြေဟာသမီးကိုလိုဖြစ်နေပြီသမီးကလိုဖြစ်နေပြီအဲ့ဒါလိုလုပ်မလဲဖြေကြီးကလည်းသမီးကိုသိချင်သမီးတွေကလည်းဒီတရားလုံးရှိမတို့သမီးတွေတော့အသိမခံနိုင်ဘူးကွာကဲပါတော့ဖြစ်ဖြစ်ငါအဲ့ဒီကိုယ်တော်လေးတော့နိုင်တယ်မင်းသမီးလေးကိုကြည့်ပြီးချောရည်ဆိုပြီးတော့အဲ့ဒီမှာဖြေဖြစ်တဲ့ပုဂ္ဂိုလ်ကသမီးလေးတော့ဘုမကြီးဆန်းတော်ကလိုက်အဲ့အဲ့ဒီရဟန်းတော်တော်ကိုလိုက်တယ် လိုက်တဲ့အခါကျတော့ရွာပြင်ရောက်ပြီဆိုတဲ့အခါကျတော့မှအဲဒီကိုယ်လုံးကိုသွားတွေ့တယ်။တွေ့တဲ့အခါကလည်းကျတော့အဲဒီမှာတရားကြီးကရှေ့ကနေပြီးတော့ရှင်ဗျာရက်တယ်လို့ပါအောင်ဆိုပြီးတော့ထိုင်ပြီးကြော့ကြော့ပြီးတဲ့အခါကလည်းကျတော့ရှင်ဗျာတပည့်တော်ရဲ့သမီးလေးရဲ့အဆက်ကိုကဲပါတပည့်တော်ရဲ့သမီးလေးရဲ့ဒီကကြာနာအရှင်ဗျာဖြစ်ပြီးပါဗျာ။ဘာလုပ်ပြရမှာလဲဒီနေ့ကမေးတယ်။အရှင်ဗျာတပည့်တော်သမီးလေးရဲ့ အခုအရှင်ဘုရားကိုရည်တွေ့လိုက်ရတဲ့အချိန်ကစပြီးတော့မမြင်ရမတွေ့ရမနေနိုင်တော့ဖြစ်ပြီးတော့အသက်ပါတည်နိုင်တဲ့အခြေအနေဖြစ်နေပါတယ်ဒါကြောင့်တပည့်တော်ရဲ့အမိလေးကိုအသက်ကိုကယ်တဲ့အနေအားဖြင့်အရှင်ဘုရားတပည့်တော်ကိုအိမ်ကိုလိုက်လိုက်ခဲ့ပြီးတော့လူဝင်နေပြီးတော့တပည့်တော်ကိုအမိလေးနဲ့အတူတပည့်တော်သားအဖြစ်နဲ့အရှင်ဘုရားကိုထားပါမယ်အရှင်ဘုရားတပည့်တော်ပစ္စည်းဥစ္စာတွေဆိုတာဒီသမီးလေးတယောက်ပဲရှိပါတယ်အရှင်ဘုရား တဘဝမဟုတ်ပါဘူးနှစ်ဘဝသုံးဘဝသုံးလို့တော့မကုန်နိုင်ပါဘူးဗျာရှားထားတာအဲကြောင့်မို့ရှင်တရားကိုချမ်းသာတာနဲ့ထပ်ပြပါမယ်တပည့်တော်တို့သမီးလေးရဲ့အသက်ကိုကျေတဲ့အနေအားဖြင့်ဒီယဟန်ဘဝလေးကိုဆုံးတော်ပြီးတော့လူဘဝလေးကိုပြောင်းပြတာဆိုပြီးတော့အဲဒီမှာကောင်းကောင်းမှန်မှန်ပေါ်လေသမီးဇောဘောနဲ့တခါတည်းကသားလေးလည်းပါလို့ပြောမှန်းတော့မသိဖြစ်တဲ့ပုဂ္ဂိုလ်အဲဒီမှာသမီးဇောဘောနဲ့ကိုယ်တော်လေးကိုခက်ခက်ရရတောင်းမှန်းအဲဒီတောင်းမှတဲ့အခါမှာကိုယ်တော်လေးကတခါကြီး ကျုပ်ဒီသာသနာတော်ကိုဝင်ရောက်လာတဲ့လူကဘယ်တော့မှလူထွက်တယ်လို့ရည်ရွယ်ချက်မရှိဘူးတဲ့ဒီအဝိနဲ့အယိုးထုတ်ပြီးတော့သာသနာတော်မှာတစ်သက်လုံးနေသွားမယ်လို့ကျုပ်ဆုံးဖြတ်ချက်ချခဲ့တာဒါကြောင့်တိခဏမှာကျုပ်ကမထွက်နိုင်ပါဘူးဆိုပြီးတော့အဲ့ဒီမှာချက်ချင်းနဲ့ပြည့်ပြီးတော့ကိုရိုလေးကဆက်ပြီးတော့ခီးထွက်သွားအဲ့ဒီမှာကြောင်းပြန်ရောက်တာနဲ့ကြံရတဲ့အဲ့တော့ဆွမ်းလေးပါလေးကိုလုံးစားပြီးပြီဆိုတာနဲ့အဲ့ဒီဆရာသမားများကတော့ဒီငါတော့ကြွားမြန်ပြန်ပါပြီ ငါဆရာတော်များဒီရောကိုဆုံးခံမတော်နဲ့ဆိုတာဒီအကြောင်းကြောင့်လေကိုဆိုတာခါရသိတယ်ဆရာသူ့ရဲ့ဆရာတော်ကလည်းဒီရောကိုလည်းဆုံးခံမတော်မတော်နေနဲ့နော်ဆိုတာမှန်လိုက်တယ်အဲ့တော့မှန်လိုက်တဲ့ကဒါကြောင့်ပါလားငါဒီရောမှာဒီနောက်ကိုလို့ဖြစ်တော့ငါရောနာမည်ရောက်ပြန်လာတော့ပြန်သူ့ရဲ့စိတ်ကူးတိုင်းနဲ့ကလလန်ကြီးဒီတော်ကြီးကိုဝင်ဖူးမယ်ဆိုဝင်ဖူးအဲ့မှာညာသေး ညနေစီကကြတော့မနဲ့တင့်တော်တဲ့နေရာလေးမှာထားပြီးတနေရာမှာထိုင်တယ်အဲ့ဒီအချိန်မှာခီးပွားလာတယ်ခီးသွားတယ်ရဟန်းတော်ကြီးတစ်ပါးတွေ့ရဟန်းတော်ကြီးတစ်ပါးကလည်းအဲ့ဒီမှာဒီဦးလေးလေးထိုင်နေတဲ့နေရာမှာပဲလာပြီးထိုင်လာပြီးထိုင်ပြီးတော့အဲ့ဒီမှာစကားများပြောဆိုပေါ်လေးတွေကနာနေတယ်ကသွားတယ်ရှင်ပြတ်တွေကိုသွားမှလည်းကျွေးတော့တော့ပညာသင်ပြီးရွာကိုပြန်မလို့ပေါ့ရှင်တရားရောဘုရားလာတယ်ဩဒီလိုဒီလိုပဲခီးလာရင်ကနေဒီကလေးရနေဒီလိုကြီးကိုဖူးမြော်မလို့ပေါ့ အဲ့လိုပြောရခြင်းကနေပြီးတော့အရှင်ဘုရားတဲ့တပည့်တော်ကအသက်ကြီးမှရဟန်းဖြစ်တာဆိုတော့တပည့်တော်ရေစင်းချွတ်တာတပည့်တော်တပည့်တော်ကိုတဲ့ဒီအိုးပိုင်းတာတပည့်တော်ရေစင်းကလေးချုပ်ပေးပါသူ့ရဲ့စိတ်ရင်းလေးကလည်းထုံပြီးတော့အိုးပိုင်းတာပေးတပည့်တော်ရေစင်းချွတ်တာလို့ပါတဲ့အရှင်ဘုရားတပည့်တော်ကိုရေစင်းကလေးချုပ်ပေးပါတော့အဲ့ဒီဒီလိုချုပ်ပြပါဆိုပြီးတော့အစာလေးပေးနေတဲ့အခါကျတော့ဦးဇင်းလေးကလည်းအစာလေးကိုယူကြည့်ပြီးတော့အစာလေးအသေးကောင်းပါလား စားလေးကလည်းလုံးဝညံ့ညံ့စားလေးကလည်းချိုးချိုးမမောနဲ့သိကောင်းတဲ့စားလေးပဲတကယ်တော့ဖြစ်ဒီလိုကောင်းတဲ့အစားလေးဟာရည်ပြည့်နေတယ်မတတ်ပါဘူးဦးသိကြီးရေဘယ်ကရလာတာလဲမေးလိုက်တယ်ဘယ်ကရလာတာလဲမေးလိုက်တဲ့အခါကျတော့ဦးသိကြီးကဟောရှင်ပြန်မေးလို့ဒါပြန်မနေ့ကတည်းကတော့ဒီခရီးလာတဲ့ဆာမနန်းကြီးမှာရောတရားရောက်တော့အဲ့မှာကလေးမလေးတယောက်ရဲ့အထုပါလေးတွေ့အဲ့ဒီအထုပါလားဒီတက်ကန်းလေးရရမယ်လားဗျာ ဒါပေမဲ့ပြန်လာတဲ့ဒီကလေးပါလေအမှန်တန်ကန်ဆိုးရှာပါတယ်သူတို့အိမ်မှာဆုံးကသူ့ဒီမှာဆုံးကကြွလာတဲ့ရဟန်းတော်လေးအဲ့ဒီရဟန်းတော်လေးကိုတခါနဲ့စိတ်ထဲမှာစွဲနေပြီးတော့ဖြစ်ပြီးတော့အဲ့ဒီရဟန်းတော်လေးကိုမရတဲ့အတွက်ကြောင့်ရင်ခွင်းလာချပြီးတော့ကွယ်လွန်သွားတယ်လို့ဆိုတယ်ဗျာဆိုတော့အဲ့ဒီမှာကိုယ်လေးကသူ့အတွက်သူ့ကြောင့်ဖြစ်ရတယ်ဆိုတော့ချက်ချင်းသိတယ်အဲ့ဒီမှာသိတဲ့အချိန်မှာကိုယ်လေးကလည်းတခါနဲ့ချက်ချင်းနဲ့နှလုံးပြတ်သွားတာ ဟောမှာဟောဒီကနေ့သူတို့ကလည်းကျန်နာထောင်နေတာတက်တာမရှိဘူးနော်အခုဒီကိုရိုနီရတယ်အဲ့ဒီဦးဇင်းကြီးကနေပြီးတော့ဒီကလေးမလေးရဲ့ဖြစ်စနစ်ကိုပြောပြဆုံးခံပါလေကိုရိုလေးပုံမှာတခါနဲ့တက်နဲ့ဆွဲလန်းပြီးတော့အဲ့ဒီကိုရိုလေးကိုမရနိုင်တဲ့အတွက်ကြောင့်ဒီလိုကွယ်တော်သွားတဲ့ဗျာလို့ကျွန်းလိုက်တဲ့ဆိုရင်ဒီဦးဇင်းလေးဟာ သူ့ကြောင့်ဒီကလေးမလေးခုတော့ဒီဆုံးမှာပေါ်လာသူစိတ်တရားမှာခါနဲ့ပူလောင်ပြီးချက်ချင်းနဲ့သူလည်းပဲရှိထိုင်နေရင်ကနေပြီးတော့သူဟာရှေ့ကိုစိုက်ချလာတယ်လို့ဆိုပါတယ်ဒါလည်းအဲ့မှာရှေ့ကိုခန္ဓာကိုစိုက်ချသွားတဲ့အခါကျတော့မှဘေးရန်သူစိတ်ညာအရှင်ကဘာဖြစ်တာလဲဆိုပြီးတော့ရှေ့ရည်ကိုစမ်းကြည့်တော့ဒီခါနဲ့သူ့ကိုလှုပ်ပြီးတော့ပေါ်ကြည့်တဲ့အခါလုံးဝအတဲ့မရှိတော့သူလည်းပဲချက်ချင်းပူလောင်မှုကြီးအားကြီးပြီးတော့ချက်ချင်းနဲ့ပြန်လာတော့တွားချတာ အဲ့ဒါကိုယောဂီယောဂီများဒီမြင်ရတဲ့အာယုံကြီးတွေပေါ်မှာသွားပြီးတော့နှစ်တဲ့တဆွေးမှုဆိုတဲ့ရာဂမီးလောင်တာဗာမီးလောင်သွားတာလေရာဂမီးလောင်သွားတာမဲ့ကြီးရင်းရောရောနိုင်သေးလားမရောနိုင်တော့တဲ့အတွက်မိဘကိုရောက်နိုင်ပါမလားရောက်နိုင်တော့ဘူးလေဒါကြောင့်မို့ဘုန်းကြီးတို့ဒီမှာရင်းထဲမှာမြုပ်တယ်ဆိုတာနန္ဒီရာဂနှစ်တဲ့တဆွေးမှု အသင်းအာယုလေးကြောင့်ဖြစ်စေအတန်အာယုလေးကြောင့်ဖြစ်စေအနတ်အာယုလေးကြောင့်ဖြစ်စေဘုန်းကြီးတစ်ခုခုနဲ့အဲ့ဒီပေါ်မှာစက်ဆွဲမှုတွေဖြစ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမြေကြီးအာယုယူလက်ရှိရည်ရည်ရောမရောနိုင်တော့မမျောနိုင်တော့ဘူးဆိုရင်နိဗ္ဗာန်ကိုရောက်နိုင်ပါမလားဗျာမရောနိုင်တော့ဘူးကဲဒါလေးကိုဘုန်းကြီးတို့ရုပ်လို့ညာဆောင်းပုဂ္ဂိုလ်လေးဆိုကြည့်ရအောင်နှစ်သက်တွေ့တာ ရေလေမှမှန်စွာမြုပ်တော်သည်နှစ်သက်တွေ့တာရေလေမှမှန်စွာမြုပ်တော်သည် Thank you. တမိကိုရည်တယ်ရုပ်သွားတယ်ဘုန်းကြီးကျမ်းတစ်ပါးလည်းရှိသေးတယ်တိတ်တာဆိုတယ်မရှိတော့ပါဘယ်သူပါလိမ့်မလဲအဲဒီမှာတိတ်တာဆိုတယ်မရှိတော့ပါသူဟာဆောက်ဆံသွားရင်းနဲ့သူ့ရဲ့နှမအရင်းလေးကအဲဒီမှာသင်္ကန်းလေးကိုယ်တိုင်စိတ်ပြန်ပြေပေါ်မှာတင်မောင်ကြီးတရားကိုတူတူမဲ့သင်္ကန်းကိုသူ့လက်ရလေးနဲ့သူရက်ပြီးတော့သူ့မောင်ကြီးကိုသူ့မဲ့ဆိုပြီးတော့ခါအသားကောင်းတော့ အဲ့ဒီမှာသားကောင်းကောင်းတဲ့ခါတဲ့သားစာလေးကိုကိုယ်တိုင်ကျဲကိုယ်တိုင်ရည်ပြီးတော့ခါတဲ့ကိုယ်တိုင်စေဝါဆို့သင်္ကန်းရောင်လေးကလည်းရှူဝါရောင်လေးဝင်းဝါအဲ့လိုဝင်းဝါပြီးတော့အဲ့လိုသင်္ကန်းဆိုးပြီးတဲ့ခါကလည်းကြတော့မောင်ကြီးတရားဆုံးခံကြွလာတဲ့အခါမှာဆုံးမနောက်ပြီးတော့မောင်ကြီးတရားဒီသင်္ကန်းတတိတော်ကိုယ်တိုင်ရှင်းလုံးပြီးတော့ဇီဝနဲ့ဆင်းရဲဆိုးပြီးတော့သင်္ကန်းဖြစ်နေမောင်ကြီးကိုလူတန်းပါလေဒီသင်္ကန်းလေးကိုဝေ့ တွန်းတော်မူပါသူ့မောင်ကြီးကိုသင်္ကန်းလေးကတ်လိုက်တယ်။အဲဒီမှာသင်္ကန်းလေးကလည်းအကားကလည်းနုနုအယောင်သွေးလေးကလည်းကောင်းကောင်းဆိုတော့အဲဒီမှာတိတ်တာမရှိဒီသင်္ကန်းလေးပေါ်မှာသဘောကျပြီလားမနေ့ကဆိုရင်ငါဒီသင်္ကန်းလေးဝေယုံနဲ့ဝေယုံပြီးတော့တောင်းခံသွားမယ်။အဲဒီမှာတောင်းခံသွားမယ်ဆိုဒီသင်္ကန်းလေးရတာသင်္ကန်းလေးဟိုဘက်ကရှိနေဒီဘက်ကရှိနေခုံလုံးလေးရှိနေချုပ်ထားတာလေးရှိနေနံပါတ်လေးရှိနေ။ကဲဒါသူနှစ်တက်နေတာလားမနှစ်တက်တာလား။ စဉ်းစားကြည့်ရင်ကိုနှစ်သက်တဲ့ပစ္စည်းလေးတစ်ခုကိုဒီတိုင်းပြစ်ထားတာလားယူရရကြည့်နေတာလားယူရရပဲလေသူအရှောက်ကြည့်နေတယ်ဘုရားကကျင်းလိုက်ဆွဲကြည့်လိုက်ချုပ်ထားတာလေးချုပ်လို့လေးတွေကဘလို့လဲတေချာရှောက်ကြည့်ပြီးတော့မှရှင်ရဲမှရှိတယ်ကျူတာလေးပေါ်မှာတင်ထားလိုက်ရှင်ရဲတင်ထားတော့အဲ့ရလေးပေါ်မှာလှဲပြီးတော့ဒီသင်္ကန်းလေးကိုမြင်ရတာလားမမြင်ရဘူးလားမနေ့ကကြာရင်ဆုံးတာပေါ်တယ်ဒီသင်္ကန်းလေးဝတ်သွားမယ်ဒီတိုင်းလေးဝတ်သွားလို့ဖြစ်သေးဘူးကရုံးလေးတွေကြောင်းနေဦးမှာ ဘုရားဝဲကြောင်းဝဲရှိနေဆိုရင်ဘုန်းကြီးတို့ယဟန်တန်ဃာများတို့သိက္ခာရှင်များတို့ဘာကိုပဲကျင်ရတယ်ကောင်းကိုပဲကျင်ရတယ်လို့ကွယ်လန်းတယ်ရှိတာပဲကောင်းကိုကြောင်းရေးဒါပဲအခုလည်းပဲသူကဒီနာကောင်းလို့ဝတ်မှာဆိုတော့ဒါပဲကောင်းကိုကြောင်းရေးနဲ့မနေ့ကတော့ရေးပြီးတော့ဒီသင်္ကန်းလုပ်ဖို့ဒီဆုံးခံကြွနေဆိုပြီးတော့အဲ့လိုသိတဲ့မှာဒီသင်္ကန်းလေးပေါ်မှာဆွဲလန်းပြီးတယ် အဲ့ဒီသွန်းသားစိတ်တွေနဲ့ရှိနေတဲ့ချိန်မှာညလေနာယောဂထားဘုရားဉာဏ်ကံများမှာညစာရတို့မပုံပြရတဲ့ကတခါတည်းအချိန်မသိရင်လေယောဂရဲ့အထာဘူးလားလေအောက်လေထိုးတာလေအောက်လာတော့ဆိုတက်တာရဲ့လေထိုးပြီဆိုရင်ကတော့စိတ်ညောင်းခံလက်ညောင်းခံရတဲ့ဘယ်ပြင်ရဒီဘယ်ပြင်ရတဲ့ခါနဲ့အင်တာကိုခံရတဲ့နန္ဒုနန္ကြားရဲ့ အဲ့ဒီမှာဒီတွေကလက်ကျူလက်ကြားတွေထိုးပြီးဆိုရင်တဲ့ရောက်ခါဘယ်သိဒီတဲ့နေ့ဘလို့မှမတတ်တာအဲ့ဒါမျိုးကိုစတုမလူလိုကြားရလို့ဒါလေးကိုဝင်ပြလိုက်မှဆက်တာဒါပေမဲ့ဒီစိတ်ကရအောင်မှာအဲ့ဒါလေးကိုမရှိသေးပါနဲ့မရှိတော့အဲ့ဒီညမှာပဲဒီလင်္ကာယောဂနဲ့ပြန်တော်တော်မူသွားတယ်။ဘာဖြစ်သွားလဲ။သင်္ကန်းလေးဆွဲလန်းစိတ်ကလေးနဲ့ဘာကိုဆွဲလန်းစိတ်ကလေးနဲ့ သင်္ကန်းလေးပေါ်မှာနှစ်သက်သွန်းသားစိတ်ကလေးနဲ့ပြန်တော်မူသွားတဲ့အခါကျတော့အဲ့ဒီသင်္ကန်းထဲမှာသွားပြီးတော့တန်စိတ်ကလည်းဖြစ်တယ်။ဗာတိကလည်းဖြစ်တယ်။ဒီတရားမကူရယောဂီများသာသမီးပစ္စည်းဆွဲလန်းပြီးသိရင်ပိတ်တာဖြစ်တယ်ဆိုတာအမှန်ပဲ။အဲ့ဒါသာသမီးဆွဲပြီးသိရင်ပိတ်တာပစ္စည်းဆွဲပြီးသိရင်ဘာဖြစ်လဲ။ပိတ်တာဘာပိတ်တာဖြစ်မယ်တော့မသိဘူးဖြစ်မှာ။အခုတိတ်တာကတော့ဘာပိတ်တာလဲ။ တန်ပိတ္တာကြီးဖြစ်ပြီးတော့အဲ့ဒါနဲ့ဒီစိတ်ကလည်းဒီကြံတော်မူပြီးဆိုတော့ကြီးလို့ယဟန်တော်ကပြန်တော်မူပြီးဆိုရင်ဒီယဟန်ရဲ့ပစ္စည်းဟာတဘာဘာကိုလှူထားခဲ့တဲ့သိထားခဲ့တဲ့ဆိုရင်ဒီတကယ်လို့ဘယ်သူမှမပေးခဲ့အလှူခဲ့ဘူးဆိုရင်မတတ်တန်တကဒီကြောင့်တော့ရှိတဲ့ကာလအလုံးနဲ့ဆိုင်တယ်အခုခေတ်တော့တချို့ကဆွေတွေမျိုးတွေကလာပြီးသူတို့ဘုံကြီးသူတို့နဲ့ပါတော်တယ်ဆိုပြီးလာသိတယ် တော်တော်ဆိုးလိမ့်တကယ်တော့ကတ္တာလည်းကဒီကြောင်းတော့ကြည့်ရတာလည်းဆိုင်တန်ခါနဲ့ဆိုင်တဲ့အတွက်ကြောင့်အဲ့ဒီတန်ခါတော်များဒီပစ္စည်းတွေဒီတိတ်တရဲ့ပစ္စည်းကိုကြောက်ဝေပါမှုကဆိုပစ္စည်းတွေလာပြီးတော့တိတ်ရချင်းကြအဲ့ရအဲ့ဒီမှာဘုရားသံပိကအရာကိုရိုနီကလည်းသင်္ကန်းလေးရအကြောင်းအကောင်းဆုံးသားအကောင်းဆုံးဆိုတော့ကိုရိုနီလည်းခွဲကြတာပေါ့ အဲ့ဒါနဲ့ဘုမဒီတင်ကားကိုမကန်ရခံစမ်းရတဲ့ခါလဲအမိထောင်ပြီးတော့ခါလဲငါတင်ကားမကန်ရငါတင်ကားပစ္စည်းမကန်ရဘောသူကလည်းရှော့ပြေးဒါကိုလည်းဆောင်ရမြင်တယ်ရသော်ပြန်မြင်တဲ့အတွက်ကြောင့်ကျွန်တော်ဖြစ်တဲ့စိတ်ကရဲ့ပစ္စည်းများကိုဖြစ်တဲ့ပုဂ္ဂိုလ်ကိုဖြစ်တဲ့ဆိုင်ငံတာကိုခွန်ရက်တာဆိုင်ငံတယ်ဘယ်နည်းဆိုင်ငံတယ်လဲဒီခွန်ရက်ဆိုင်ငံတယ်ကဘာကြောင့်လဲဆိုရင်ဟိုမှာ တိတ်တာဖြစ်တဲ့သာဘိကကြီးရတာအမှုတော်ကြီးလက်ပေါ်နေတာငါမကင်ငါကင်နေဆိုတာဖြစ်နေတော့အဲ့ဒါနဲ့လေဒါလည်းလက်တော်ပြတာအဲ့တော့ခုနှစ်ရက်ကြာနေပြီးတော့အဲ့ဒီအချိန်မှာပဲသူဟာလည်းကျွတ်တန်းလေးဝင်သွားတယ်ကွယ်လုံးနဲ့ကွယ်လုံးသွားတယ်အဲ့ဒီကြတော့ခုနှစ်ရက်ပြည့်မှာဒီပင်ကဒီပစ္စည်းတွေကြောင်ဝိပါဒပြုရတာအဲ့တော့ဒီမှာတိတ်တာမရှိတာလည်းဒီပစ္စည်းတွေအပေါ်မှာတက်ရှိမဟုတ်ဘူးလေတက်တဲ့ပစ္စည်းပေါ်မှာ နှစ်သက်ကြွယ်ကြမှုဖြစ်သွားပြီဆိုရင်သူဟာလည်းရေလည်းမမြုပ်ဘူးလားကဲရေလည်းမြုပ်သွားပြီဆိုရင်လည်းရေရင်ရောရောပါအောင်မလားမညောနိုင်တော့တဲ့အတွက်ကြောင့်နိဗ္ဗာန်ကိုရောရောက်နိုင်ပါအောင်မလားမရောက်နိုင်တော့ဘူးဒါနံပါတ်3နောက်တစ်ခါဘုန်းကြီးတို့ပြောကြည့်တာနံပါတ်4နံပါတ်4ကဘာလဲဆိုကိုယ်ပေါ်တင်ဘယ်ပေါ်တင်တာလဲအဲဒီမှာရဟန်းတော်ကြီးကကိုယ်ကိုဗန်ဒီ ကောသူကောပန်းဒီကလေးဥစ္စာတော်ပတ္တိဘုံတော်ဒီဝန်ထွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရားကလေးကြီးကိုဖြစ်၌ဝါတောင်းဖြစ်၌ဥစ္စာတော်တင်ခြင်းဒီကိလူကိုပေပါမည်မြတ်စွာဘုရားကုန်းထမှာတင်ရဆိုတာပါလေဒီပြတုံးကြီးပြင်လာထားပါတော့တတိတော်လိုဘယ်လိုကုန်းထပြင်မလဲအဲ့ဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးမိတဲ့ကံဘုရားရှင်ကိုရောမြတ်ကြီးကကလေးဥစ္စာတော်ဒီကိုဘိက္ခုအတ္တမိမာနသေတံအတိဝဇနာဘိက္ခုယံ ခလေဥစ္စာရောဤသောဤယံခလေဥစ္စာတော်ဟုသောဤခလေဥစ္စာတော်ဟုသောဤယံသည်အတ္တိမာနတအတ္တိမာနတငါဟု၍စစ်စွာသောမာနတရား၏အဓိဝဒနာအမည်ပါပေ။ခြေတာတဲ့ကိုယ်ဝတ်ဖြစ်ခြင်းလေဆိုတာအတ္တိမာနအဲဒီမှာမာနတရားဒီပြောတာ ကိုယ်ဆိုတဲ့ကဘုန်းကြီးတို့ယောဂီများနေရတနာမြင့်မောက်နေတယ်ကမာနရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာနှိမ့်ကနာမြင့်မောက်နေတယ်အနည်းနဲ့မြင့်မောက်နေတာပစ္စည်းကြောင့်ပဲဖြစ်စီယာရုအာနာကြောင့်ပဲဖြစ်စီအဲဒီမှာယာရုအာနာကြောင့်ပဲဖြစ်စီမိမိရဲ့ဤစဉ်ဥစ္စာကြောင့်ပဲဖြစ်စီမိမိရဲ့ပညာကြောင့်ပဲဖြစ်စီမိမိရဲ့သင်ကြောင့်ပဲဖြစ်စီဒီစိတ်ကမြင့်မောက်နေတာအဲဒီကုန်းကုန်းလို့ အဲဒီမှာကိုယ်တက်ပြီးတောင်ပေါ်ဆိုတာကဘုန်းကြီးရုပ်ပြန်မြင့်မောင်နေတယ်လို့ပဲမာနကြီးတဲ့ပုဂ္ဂိုလ်ရဲ့စိတ်အမြဲတမ်းမြင့်မောင်နေတာဟိုလူနဲ့ခြင်းနဲ့မတန်ဘူးဒီလူနဲ့ခြင်းနဲ့မတန်ဘူးဒါဒီပုဂ္ဂိုလ်နဲ့ခြင်းမကောင်းခြင်းလို့ဒီပုဂ္ဂိုလ်နဲ့ခြင်းစကားမပြောခြင်းလို့ဘုနောက်ဆုံးတခါလဲဆောင်းဝိုင်းတော်အတူတူကြရင်မသားခြင်းလို့ဟောတရားထိုင်တဲ့နေရာကသူနဲ့ကိုယ်နဲ့တရားနဲ့မထိုင်ခြင်းလို့ဒါစိတ်ကပါဖြစ်နေတာမြင့်မောင်နေတာသူနဲ့မတန်ဘူးမသူမတန်ဘူးဖြစ်နေတာ ကိုကသူတို့ရဲ့အခါနဲ့ဒီတိဥစ္စာအပြင်နဲ့လည်းသူတို့ရဲ့တာဝန်ရာထူးဘုံတင်အပြင်နဲ့လည်းသူတို့မြင်မာတယ်ဓာတုကြီးတယ်အင်းအဲ့ဒီဒီဥစ္စာတွေနဲ့မောက်တာနဲ့ထိုင်ပါတော့ကိုကိုကြီးတို့ဒီမှာတချို့ပုဂ္ဂိုလ်ကတရားနဲ့မောက်နေတာရှိသေးတယ်။အဲတရားနဲ့မောက်နေတာရှိသေးတယ်။ငါသူ့ရဲ့အရင်ရောက်တာ။ငါကရှိတဲ့ကြောင်ရလို့ဆိုပြီးအောင်မရှိကြုံမခံဘူးလေသူကရှိရတယ်။ အဲဒီမှာဟောပစ္စည်းဥစ္စာတွေနဲ့လောကဒီမြင့်မောက်တွေဆိုတာထားပါတော့ပစ္စည်းဥစ္စာတွေသူတို့ရဲ့ချမ်းသာလို့ပစ္စည်းဥစ္စာတွေကျွယ်ဝလို့ချမ်းသာလို့ယာရုတွေကကြီးမားလို့ဉာဏ်ပညာပညာတွေကတခါလဲဝတ်ဒီဂရီတွေကအများကြီးရထားလို့ဓမ္မမို့အသင်္ကလည်းပဲအင်္ဂါမတို့လည်းမတူနိုင်တယ်မလှပလို့ဘယ်တော့ပြီးတော့ဆွေကုန်မျိုးတွေကအမှန်တမ်းကြီးမားလို့မြင့်မောက်နေတယ်ဆိုတာထားပါတော့ အခုတရားလေးအထုတ်ရင်းနဲ့တော့မှအရင်ရောက်တာနောက်ရောက်တာလုပ်ပြီးဒီကတခါလဲအခွင့်ရှိကြောမခံဘူးသူအဲ့ဒါမျိုးလေးတွေလုပ်နေသေးတယ်အဲ့မှာတန်းစီရင်လည်းအောင်မရှိကရှိကတော့တော့ရတယ်ကဲဘုန်းကြီးပြောတာမှားတာမှန်လားကျောဘုရားကိုကြီးရတဲ့နေရာတန်းစီတဲ့နေရာကိုကြည့်တယ်ကြည့်လိုက်လို့ရှိရင်အမရင်ကနောက်မှလာတယ်နောက်မှလာတာရှိဆုံးက ကိုကပုဂ္ဂိုလ်ရဲ့တန်းပြတာကြာလာပြီရက်နေရတာမဟုတ်ဘူးသူကနောက်မှလာလာပြီးရှေ့ဆုံးပဲတယ်သူကသိနေရကြတယ်ပေါ့လေသူကအရင်ရောက်တယ်ပေါ့အဲ့လိုဆိုပြီးတော့ရှေ့ဆုံးကဒါကြောင့်ဒီမောင်နေတဲ့ပုဂ္ဂိုလ်တွေပေါ့အဲ့ဒီမာနတရားအတ္တမိမာနဆိုတဲ့အဲ့ဒီမာနရှိနေတဲ့ပုဂ္ဂိုလ်ဟာကိုယ်ထက်ကျင်လာတဲ့သူတွေပဲပေါ်ကျင်လာတယ်ဗျာအဲ့မှာအဲ့လိုမာမာနတွေတိတ်ကြွနေတဲ့ပုဂ္ဂိုလ်ဟာဒီတရားတွေခွန်ကြီးတို့လက်ကျင်ရင်းရောရုံးနိုင်ပါဦးလား ခုတရားအထုတ်ခဲ့ကြမှာဒါမှမဟုတ်ဘုန်းကြီးတို့ပြောရအောင်မိမိဟာဘယ်ဆရာတော်နဲ့အထုတ်ခဲ့တယ်ဘယ်ရိပ်သာမှာဝင်ခဲ့တယ်အောင်မီဘယ်မှာဟိုတရားတွေကိုဆယ်စကားတွေကိုဘယ်နှကြည်ဆရာပြည့်တင်နေတောင်တက်ခဲ့တယ်ဟို14ရက်14ရက်နဲ့ဟိုကပြေးလိုက်တဲ့ဉာဏ်တွေတောင်ကုန်ရခဲ့ပြီဟမ်ဟုတ်လားမသိဘူး14ရက်တည်းနဲ့လေ14ရက်တည်းနဲ့တခါလဲဟိုတခါလဲအရိယာကြီးဘွဲ့ကိုပြေးလိုက်ပြီ ဒါတွေတောင်ဖြစ်ခဲ့ပြီဆိုပြီးတော့အဲ့ဒီမာမနာတွေပါလာရင်ဘုန်းကြီးတို့ရိတ်ကလည်းတရားအထုတ်လို့ရအောင်လားကဲဒီဆရာသမားညွှန်ပြတဲ့စကားကိုသူလိုက်နာမလားမလိုက်နာဘူးလားသူ့ကိုယ်ကိုထင်သေးသလားအထင်ကြီးနေတာလားအထင်ကြီးနေတယ်ဆိုဒီကမ္မဋ္ဌာန်းဆရာကငါ့နောက်မှာတော်ပါမလားငါ့နောက်မှာဉာဏ်နဲ့ပြည့်စုံပါမလားသူစိတ်ကထင်နေတာ အဲ့လိုဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ဒီသမထဆရာရဲ့ညွှန်ပြတဲ့ဆုံးမစကားကိုမလိုက်တာမလိုက်နိုင်တဲ့အတွက်ဒီနေ့ဒီရေရင်ရောမျောပါဦးမလားကဲမမျောလို့ရှိရင်နိဗ္ဗာန်ကိုရပါဦးမလားဒီအဲ့ဒါနဲ့စပ်ပြီးတော့ဘုန်းကြီးလက်တော်ဘုရားရဲ့တိတ်ကဆန္ဒဆိုတဲ့မထေရှိတယ်ဘယ်သူပါလဲဆန္ဒဆိုတာကဘုန်းကြီးတို့လက်တော်ဘုရားရှိကိုယ်တော်မြတ်ကြီးနဲ့ဘာပဲတော့ဘုရားရှင်နဲ့ပါတယ်လေ ဘာပဲတော့တရတဲ့တစ်ချိန်ရဲ့ပွားလာဘာပဲတော့ဆန္ဒမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးတိုးထွက်တဲ့အခါကျတော့ဘုရားရှင်ကိုယ်တော်မြတ်ကြီးနောက်ကမလိုက်မလိုက်ခဲ့ဘူးလားဘုရားအလောင်းတော်ရဲ့နောက်ကနေဒီတိုးထွက်တဲ့နောက်ကသူလားဆိုလို့သူတယောက်လည်းပါအဲ့မှာသူတယောက်လည်းပါအနောမတောင်တန်းရောက်ပြီဆိုမှမြတ်စွာဘုရားအလောင်းတော်ကိုထားခဲ့ပြီးတော့အဲ့ဒီမှာသူဟာမိမိတော်ကိုပြန်လာခဲ့တာ အဲ့လိုပြန်လာခဲ့ပြီးတော့ခုသာသနာတော်ဝင်ရောက်ပြီးတော့ရှင်သာနာရဟန်းပြုရဟန်းပြုတဲ့အခါကလည်းကြာတော့သူဟာဘုသူမှဘုံမထားခြင်းသူဟာမြတ်စွာဘုရားနဲ့ဟောခဲ့တော့မြတ်စွာဘုရားနဲ့အရင်ကြီးဆုံးပုဂ္ဂိုလ်ဒီဘုရားဖြစ်ဖို့အတွက်တွဲလို့ဒီအခါတော့ဘုသူမှမလိုက်ခဲ့ငါခန္ဓာတယောက်တည်းမြတ်စွာဘုရားနဲ့လိုက်ခဲ့ဘုရားနောက်နဲ့လိုက်ခဲ့ဘုရားနောက်တရားအထုတ်နိုင်ဖို့ကလည်းလိုက်ဖို့ပဲ အခုဆရာဖြစ်ပြီဆိုတာကဘာလဲသာရိပုတ္တရာမောက္ခလနာဘာလဲရတာဘာလဲဝဲရသူကဘယ်လိုမှဘုမထားတော့သူကမြတ်စွာဘုရားရဲ့အရင်ဒီဆုံးပုဂ္ဂိုလ်ဘုရားရှင်ရဲ့ဖွားဖို့ဖြစ်တဲ့ပုဂ္ဂိုလ်ဘုရားဖြစ်ဖို့ကျင့်တဲ့နေရာမှာလိုက်ပွဲနေရာမှာလဲသူ့ပဲပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ဒါကြောင့်သူကဘုရားနဲ့အနိစ္စတော့ဘုရားပြီးရင်သူ့တာဖြစ်အခုဒီမှာသူတို့ကနောက်မှပေါက်တယ်ဘာပြန်လဲ ရွှေကြံနေကနောက်မှာပေါက်တဲ့ရွှေကြံနေကသူတို့ကဘာမှလက်ဝဲရလက်ရရတယ်။ဒါကဘုသူစကားမှနားမထောင်ဘုသူရဲ့ဆုံးမှမလိုက်တာ။အဲ့လိုသူရဲ့စိတ်တွေကညှို့မောက်နေတဲ့အခါကလည်းကြတော့ဒီမဖြေများရဲ့တရားအဆုံးအမကိုနာယူကလားမနာယူဘူးလားမနာယူဘူးဟိုဒီရှင်သာရိပုတ္တရာရှင်မောက္ခလာမထေရကြီးတွေကမထင်နဲ့နေတော့ပြောတယ် မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကခန္ဓာပါရိပုတ္တရာမောက္ခဏလူရဲ့သုမစကားကိုလိုက်နာထိုင်နေမြတ်စွာဘုရားပြောရင်နားထောင်ဘာမှကြမပြောဘုရားပေါ်မှာတော့တကယ်ချစ်ခင်ကြည်ညိုလေးစားအရှင်သခင်ကိုလေးစားတယ်ဘုရားအရှင်သခင်ဆိုတော့အဲ့ဒီမှာဘာတစ်ခုမှကြမပြောဘူးမြတ်စွာဘုရားပြောဒါပေမဲ့လို့အပြင်ရောက်သွားပြီဆိုရင်တော့ရှင်သာရိပုတ္တရာရှင်မောက္ခဏလူကြီးရေဝအာနန္ဒာလူကြီးရှင်အနုရုဒ္ဓာလူကြီးသူ့ဘာကြီးကြီး အဲ့ဒီမှာဘုရားကမှနားမထောင်နောက်ဆုံးရောက်တော့ဘုရားပြိဋိဘဝန်ဆံတော်မူတော့မယ်အခုလိုဘုရားရှင်တက်တဲ့ဘုရားရှင်တက်တော်ရှင်ရာရှိနေတယ်မှာရှင်သာရိပုတ္တရာသမမောကနာစတယ်ဒီကြီးတော်အာနန္ဒစတဲ့ပုဂ္ဂိုလ်ရဲ့ဆုံးမတရားမနာယူတော့ဒီနေ့ကျင်လို့အကျင့်ရတရားလေးသူကျင့်မှာလားမကျင့်တဲ့ရွယ်သူတရားရပါမလားမရတော့အဲ့ဒီမှာလက်တော်ဘုရားပြိဋိဘသံဃာနေဘုရားရှင်ကိုရောမြတ်ကြီးနောက်ဆုံး မှားတဲ့စကားကိုပြောတဲ့အခါမှာဒီရှင်ဆန္ဒကြောင့်မှပါလာတယ်။မြတ်စွာဘုရားသူ့ရဲ့တကယ်ကိုနောက်တော်ပါကအမြင်လိုက်ပြီးပါနေတဲ့ပုဂ္ဂိုလ်လူပေါ်ရတယ်။နောက်ဆုံးဒီမှာဘုရားဖြစ်ဖို့ရှင်းတဲ့နေရာနောက်ဆုံးလိုက်ဖို့တဲ့နေရာမှာလည်းသူပဲလိုက်ဖို့တဲ့ပုဂ္ဂိုလ်ကျေးဇူးရှိတာမရှိဘူးလား။ကျေးဇူးရှိတယ်သူကျေးဇူးရှိတယ်ဒါပေမဲ့သူဟာ ချမ်းသာတဲ့ဆန္ဒနာတွေငါရှိနေတဲ့အတွက်ကြောင့်သူ့စိတ်တွေကပုံပြီးမြင်ပါပဲ။ဘာလို့ဆိုတော့မြတ်စွာဘုရားရှိနေတယ်ဆိုတော့ဘုသူ့ကိုယူလိုက်ကြမလို့တော့ဘူးလေ။ဘသူ့မှာယူလိုက်ကြမလို့တော့ဘုရားရှိတယ်။အခုဒီတိုင်းနဲ့ရှိုးပုဂ္ဂိုလ်တွေအောင်ဆဲဆရာတော်ဆိုပိုင်းနေလိုက်ခဲ့အခမ်းအနားကြီးနဲ့ဖြစ်ရဘယ်လိုပိုင်းနေလိုက်မလားသွားမယ်အဲ့မှာခံရကြရမယ်တရားကောင်းကောင်းဒီတရားမှနေရာမရဘူးဆိုသွားမယ်ကောင်းလို့ ဝိသရယကိုပိတ်ပြီးဘယ်ဘာလို့မရနိုင်ဘူးဒီကိစ္စကြီးဒီလိုကြီးအဲ့ဒါနဲ့မြတ်စွာဘုရားဒီပြိဋိကသမဏောမူတာရဲ့အချိန်လေးမှာအာလောကဒီဝကနာတာကိုမှာခဲ့တယ်ဒီမောဟမှာအနန္တတဲ့ဒီသနာအထေကိုပြမတန်ထားလိုက်ကြတဲ့ပြမတန်ထားလိုက်ကြပြမတန်ဆိုတာ သူ့ဘာတွေပြောပြောဘာတွေလုပ်လုပ်ဘာတွေဆိုဆိုသူပြောတာလည်းနားမထောင်နဲ့သူ့ကိုယ်လည်းပဲပြန်မပြောနဲ့သူလုပ်ချင်တာတွေလုပ်တယ်သူဘာလုပ်လို့အဲ့မှာရည်ရည်ရှိပြီးထားလိုက်ကြတာဆိုပြီးတော့မြတ်စွာဘုရားရှင်ကိုယ်တော်ကြီးကအဲ့လိုပြန်ပြန်ထားလိုက်ကြတာဆိုပြီးတန်ခါတော်များမှာတန်ခါတော်များကလည်းဒီကြောင်းညာကိုဤတော်အနန္တကိုပဲအားလုံးကြွထားလိုက်ကြတယ်အဲ့လိုကြွထားလိုက်တဲ့အတွက်ကြောင့်မြတ်စွာဘုရားပြိဋိကံတော်မူပြီးတဲ့နောက်ကျတော့ အဲ့ဒီရောအနန္တကသူ့မှာသံဃာရဲ့ဆွဲရတဲ့တာဝန်ရှိတယ်။အဲ့ဒီတာဝန်ရှိနေတဲ့အတွက်ကြောင့်ရှင်သာနာအထေခေါ်ပြီးတော့အဲ့ဒီမှာဘုရားစီတော်မြတ်ဒီဒီလိုမြတ်တရားထားခဲ့တဲ့အကြောင်းသိကိုအားလုံးဒီတာဒနာမှာရှိတဲ့သံဃာအားလုံးကသိကိုစကားနဲ့ပြောကြမှာမဟုတ်ဘူးသိကိုဆုံးမှလည်းပြောကြမှာမဟုတ်ဘူးသင်ပြောတဲ့စကားကိုလည်းနားထောင်ရမှာမဟုတ်ဘူးသင်နေခြင်းမလို့နေတော်မြတ်စွာဘုရားဒီလိုပြန်ပြန်ထားလိုက်တယ်ဆိုတော့ အဲ့ဒီကမှာစက်တာနာငါ့ကိုဘယ်သူမှရင်းလိုက်ကြတော့ငါ့ကိုဘယ်သူမှသိလို့မပြုတော့ဘူးငါဘယ်သူမှဘယ်သူမှငါ့ကိုပေါ်ရှင်းတယ်မလုပ်ကြတော့အဲ့ဒီမှာရင်ထဲကိုပူလောင်လာအတင်းပူလောင်လာအဲ့လိုပူလောင်လာပြီဆိုတော့မှဒီခါလေးအရှင်ဘုရားကိုပြန်တပည့်တော်ကိုထုတ်ထုတ်ပြစ်မခံကြပါဘူးတပည့်တော်ကအာကိုတရားလေလို့မြတ်စွာဘုရားလည်းမရှိတော့ပါဘူးအဲ့တော့တပည့်တော်ကိုဆိုလိုဆိုရဲရဲဆုံးမဟောတာပြကြပါဗျာ တတိယအရှင်တရားတို့ရဲ့ဆုံးမကိုနိုင်ယူပါမယ်ဗျာဆိုတော့မှအဲ့ဒီကြတော့မှတန်ဃာတော်များဆုံးမပြီးအဲ့ဒီကြတော့မှသူစိတ်ကြီးကအကုန်လုံးလူများကြော့ကြောင်းသွားပြီးတော့တရားတွေအားထုတ်တဲ့အခါကျတော့မှအဲ့ဒီရှင်သာနာမတရားဥပဒနာဉာဏ်လေးခုယောဂီများအားထုတ်လို့ပါပဲအာယုဒ္ဒရာစုံတိုင်းစုံတိုင်းငြိမ်ငယ်ချတိုင်းနာမည်စာကဲဒုတိယကစေကုတင်သာပြန်ပြီးတိုင်းမှာစတော့အာယုနဲ့ द्वार စုံတိုင်းကိုမလွတ်အောင်တတိပြုသေးတဲ့စိတ်နဲ့ရှိမှပွားများအားထုတ်တဲ့အခါကျတော့ အဲဒီမှာဝိပဿနာဉာဏ်နဲ့မဉာဏ်နဲ့ဆင့်ဆင့်ဖြစ်ပြီးကိလေသာအသောကုန်ခံယဟန္တာဖြစ်သွားတာနိဗ္ဗာန်ဖြစ်အောင်ဆက်ရောက်သွားတာဒီကိုဆက်ရောက်သွားတာလေဒီတော့မဲ့ဒီရေကြောကိုမျောသွားတာမမျောတာမဲ့ဒီရေကြောမျောသွားတဲ့အတွက်နောက်ဆုံးနိဗ္ဗာန်ကိုမရောက်ဘူးလားရှင်နိဗ္ဗာန်ကိုရောက်သွားတာတကယ်တမ်းလား သူကဘုရားရှင်ရှိတော့မှသာဒီအတ္တိမာနဆိုတဲ့မာမနာကြီးမရှိလို့ရှိရင်ဘုရားရှင်တက်တော်တင်ရှားဖြစ်တယ်မှာပဲဉာဏ်သာဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဉာဏ်သာဖြစ်နိုင်တယ်အဲ့ဒီမာနကဘုန်းကြီးယောဂီများရှားရတရားမှလည်းအတားစီဟုတ်သလားမဟုတ်ဘူးလားဟောဒီမာမနာရှိနေတဲ့ပုဂ္ဂိုလ်ဟာတရားအထုတ်တရားသူတက်သလားမတွေ့ရဘူးလား ဒါကြောင့်ဘုန်းကြီးတို့ကတော့ဝိသလာပြီဆိုရင်ဘိမာဘယ်ကဘယ်လိုလဲအထုတ်ပြအထုတ်ပြအထုတ်ဒါပေမဲ့မိမိအထုတ်ခဲ့တာတွေကိုကျောင်းပေါ်ကချပြထားတယ်ဒီရောက်ရင်တိက္ကပြန်စားဘာသာစားမှာလဲဒီတိက္ကလည်းပြန်စားအစကလည်းခြေခံကနေပြန်စားပြီးအထုတ်သွားမယ်ဒီလိုအထုတ်သွားရင်ဆရာသမားညွှန်ကြားတဲ့အတိုင်းလမ်းလာပြီးဒီလောကအကျင့်နဲ့တရားတွေရှင်းရင်နောက်တော့နိဗ္ဗာန်မရောက်နိုင်ဘူးလားဗျာဒီဒီဆောင်ပုံလေးဆိုမယ်ဆိုပြီးတော့ဘုန်းကြီးတို့တရားသိရအောင်နော် မာနဝင်လျင်ထိုသူပင်ပေါင်းတင်လေတော့သည်မာနဝင်လျင်ထိုသူပင်ပေါင်းတင်လေတော့သည် So. စစ်တုံးကြီးယောပြီးတော့လာလိုက်တာဟုတ်တယ်မလားအဲ့တော့တကယ်လို့ဦးကြီးတို့ကမာနတွေဝင်လာပြီဆိုရင်ဒီခန္ဓာစစ်တုံးကြီးဘယ်မှာပြတ်မှာလဲတောင်းပြင်းကြီးဆိုရင်လက်ရှိရေရင်ကြောမျောနိုင်ပါမလားမမျောနိုင်တော့ဘူးဆိုရင်နောက်ဆုံးနိဗ္ဗာန်ထိအောင်ရောက်နိုင်ပါမလားကဲအဲ့ဒီကိုကောင်းမတင်အောင်ဒီမာနကိုရှုမှတ်ပြီးတော့ပယ်လိုက်ရင်နောက်ဆုံးမျက်စိရည်ရောမမျောနိုင်ဘူးလားမျောနိုင်တော့တဲ့နိဗ္ဗာန်ကိုမရောက်နိုင်ဘူးလားနော် ဒါကြောင့်သလီဥစ္စာရောဒီကောဘေကုအသမိမာနစေတံတိဝေဇနံဘေကုဘိက္ခုယဟသလီဥစ္စာရိတောတိဧတသလီဟူသောယမိတိအသမိမာနတံငါဟု၍စိတ်ဝါသောမာနတရားဤအတိဝေဇနံအနိပါဝေတိဣတိဤကိုဘဂဝါတို့ဘုန်းတော်တဲ့ရှင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောသာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီမှာရဆိုကြမယ်